တနည်းအစမတရသေးတဲ့မာဒနဲ့အပမာဒဒီလိုသုံးသပ်ပြောရပါပါဘူး။ပြန်မြတ်ဒီပြန်ရုပ်ပြန်ခြင်းကတော့မာရဆိုရင်မိလျော့ပေါ်စားမှုပတိကျင်းမှုပတိမဆတ်မှုဒါကဒီစိတ်တရားတွေစံကျင်ဖို့ရာဖြစ်ွက်တာကတော့ကြံတန်းနဲ့ပမာဒဆိုတာပေါ့ဒီစိတ်တရားတွေကစံကျင်နိုင်ရင်လည်း ကာမဂုဏ်ကိုမခွာနိုင်တာကာမဂုဏ်ကမလွတ်မြောက်နိုင်ဘူးတရားကြောင့်တွားရောက်ပြီးတော့တရားထုနိုင်တဲ့အဆင့်မရောက်သေးပဲဖြစ်ပြီးတော့ကာမဂုဏ်မီနဲ့ပဲသိကုန်းနေတာပေါ့ဒီကောင်းစိတ်နဲ့လေးတွေအတိညာအမှန်လေးတွေတစ်ခြင်းတစ်ခြင်းတိုးတက်ပြီးတော့နောက်ဆုံးအင်းနာနေပါရတဲ့အထိခင်းရတဲ့ကုသိုလ်တွေပြုဖို့ရာသတိမရနိုင်တော့ဘူးပေါ့အဲ့ဒါဒီမှာဒီပဲပြည့်ထွက်သွားတာဒါနကုသိုလ်တွေပြုဖို့လည်းပြည့်ထွက်တာဒါတွေပါ ဒါကြီးလည်းပါပါတယ်သူကပြောဒီဘာဝနာကုသိုလ်တွေအထုတ်ဖို့ပြည့်ွက်တာကံကုန်နဲ့နေတယ်ဆိုရကံကုန်သမားဖြစ်နေရင်တရားသမားမဟုတ်တော့ဘူးပေါ့ကာမဂုဏ်ကကြောင်နေနေကြောင်လို့ရချို့ကြနေနေချို့ကြလို့ရတာမလို့အချို့ကြဒီဘဲနဲ့ပြည့်ွက်သွားတယ်ဘာဝနာတရားတွေအထုတ်ဖို့ရပြည့်ွက်သွားတာပေါ့ဘုရားမှာနင့်နေတယ်ကာမဂုဏ်ထဲမှာနင့်နေတယ်ဆိုရဲကဒါကသွတ်သွားပြီးတော့ ဘာဝနာတရားကြီးအားထုတ်ဖို့ပြည့်ွယ်သွားပြီပေါ့သူကတော့အလတ်သဗမာရပေါ့သောသောကဗမာရရှိနေတဲ့ပုဂ္ဂိုလ်ကတော့ဒီစိတ်သမားကြီးပေါ့ဒီဗမာရကတော့ကာမသမားကြီးပေါ့ကာမဂုဏ်နဲ့ကြော်မွေးတဲ့ကာမသမားကြီးပေါ့ကာမသမားဖြစ်ဖို့နေလျော်နေပြီဓမ္မနယ်တွေကဓမ္မသမားဖြစ်ဖို့ရာရောက်လာပြီယောဂီချင်းနဲ့ရောက်လာပြီဆိုလို့ရှိရင်ဒီဒီလေးလေးစားစားလုပ်ဖို့ပြည့်ွက်တာ စိတ်ရည်ဆက်ဆက်လို့ဖို့ပြက်ွက်တာမယမနာပြုလို့ဖို့ပြက်ွက်တာစိတ်ခန္ဓာရှင်းလင်းထားပြီးတော့လို့ဖို့ပြက်ွက်တာညလေးချက်ကြီးမားစွာထားပြီးတော့တကယ်ကိုစိတ်ရည်ဆက်ဆက်နဲ့ပေါ့ရှင်းလင်းရင်းမသိတိ7ပါးကိုရင်ဆိုင်တက်ဝင်တဲ့အနေပေါ်တဲ့အဲ့လိုပြီးရမယ်ကပြက်ွက်သွားတာပေါ့ညနေကျမထားတော့ပဲနဲ့စိတ်နှလုံးသုံးလုံးထားပြီးတော့ဖြစ်တော့ပါဘူးလေတော်တော့ပါပြီဆိုပြီးတော့စိတ်နှလုံးသုံးလုံးထားတယ် ဒါတွေကတော့တရားဓမ္မမြည်ခံထားပြီမလို့တင်းတင်းရင်းရင်းမလောက်တော့ဓမ္မတင်းတင်းလောက်ဖို့ပြစ်ွက်သွားတာတွေပေါ့ဒီနေ့အဲ့ဒီအဆင့်အထိပမာဒပြစ်ပုံတွေပေါ့ပြစ်ွက်ပုံတွေကြောရတာပြီးတော့အဲ့ဒီရဲ့ဆန့်ကျင်ဘက်အပမာဒမပြစ်ွက်ဘူးအဲ့ဒါကြောရပါဘူးဒီစိတ်ကကြောင်လိုက်တယ်ဆိုလို့ရှိရင်လူကောင်းစည်ရင်ဝင်သွားတာပေါ့ဒီစိတ်ကကြောင်မှုလည်းပဲသူမပြတ်ွက်ဘူးမလို့ဒီတော့လူကောင်းစည်ရင်ဝင်ဖို့ရာ ကောင်းတဲ့ကိုနှုတ်အပြုအမူလေးတွေပေါ့ဒီကစိတ်နေစိတ်ထားလေးတွေပေါ့ကောင်းလို့မပြတ်တော့ဘူးမပြတ်တော့လူကောင်းချင်းတော့ဝင်လာပြီဒါပေမဲ့လို့ကာမတွေမခွာနိုင်သေးဘူးကာမမခွာနိုင်သေးဘူးဆိုလို့ရှိရင်ဓမ္မသမားစင်းရင်တော့မဝင်သေးဘူးဓမ္မသမားစင်းရင်မဝင်သေးဘူးဆိုရင်သူဟာလူကောင်းတော့လူတော်တော့မဖြစ်သေးဘူးလူကောင်းတော့ဖြစ်လူတော်တော့မဖြစ်သေးဘူးသူတော်ကောင်းတော့မဖြစ်သေးဘူးပေါ့အဲ့ဒီဟာကခွာချောင်ပြီးတော့ခွာချောင်မှု မပြတ်ကွက်ဘူးအဲခွာချောပြီးတော့တရားနဲ့တရောက်လာတဲ့အခါမှာဒီဒီဒီလေးလေးစားစားလုပ်ဖို့မပြတ်ကွက်ဘူးသိစားစားလုပ်ဖို့မပြတ်ကွက်ဘူးဒါတော့မယမနာလုပ်ဖို့မပြတ်ကွက်ဘူးတကယ်လူလူရှင်ရှင်နဲ့ခန္ဓာပြင်းပြင်းတော့ထားပြီးတော့အားထုတ်ဖို့မပြတ်ကွက်ဘူးအနည်းဆုံးသမက်တခုရရှိပြီးတော့အပယ်လေးပါးကလွတ်မြောက်ရှင်တယ်ဆိုတော့ပြည့်ဝတဲ့ညီညွတ်ချက်နဲ့တင်းတင်းရင်းရင်းပေါ်တယ်။သာဝန်တရား ကြီးမားတဲ့တာဝန်တရားထားပြီးတော့လည်းအထုပ်ကိုမပြတ်တော့ဘူးဒီတရားတွေကိုစတန်စားကိုတိခံပါဝနာတရားကြီးတဲ့ကိုမပြတ်တော့ဘူးဆိုလို့ရှိရင်လားအပမာဒပေါ့မနည်းမနည်းမပေါ်မဆတဲ့အပမာဒတရားပမာဒရဲ့ဆန့်ကျင်တဲ့ရေကိုအားဖြင့်ဆိုလို့ရှိရင်တတိနဲ့ကိုယ်မကွာနေတာတတိအငြင်းမပြတ်ဆက်နေတာပေါ့မပြတ်တော့ဘူးဆိုလို့ရှိရင်လည်းတတိနဲ့ကိုယ်မကွာနေတဲ့သဘောပါသွားပါဘူးပမာဒရဲ့ဆန့်ကျင်လို့ဖြစ်တဲ့အပြင်တတိနဲ့ကိုယ်မကွာနေတဲ့သဘောပါသွားပြီ တတိနဲ့မကွဲဘူးမကွာဘူးမကင်းမှုဆိုလို့ရှိရင်လည်းတတိအမြဲချက်နေရင်းဆိုတာပဲဒါလည်းပဲအလိုလိုပါပါပြီလို့ပြောဒါကောင်းတဲ့ဟာပဲအဲဒါဓမ္မသမပြည်ပြီးပေါ့လေလူတော်ရှင်ရင်ပါဖို့ရလူတော်လူကောင်းရှင်ပါဖို့ရသူတော်ကောင်းရှင်ပါဖို့ရကြိုးစားနေရတော့ဒါလောက်နဲ့ပြည့်စုံတော့ဆိုပြည့်စုံနေပါပြီဒါပေမဲ့လို့မြတ်စွာဘုရားကဆက်လက်ပြီးတော့ပမာရအပမာရဖြစ်ပုံမျိုးပေါ့လေမိကြပါသေးတယ် ကုသလနာကမ္မနာဘာဝနာယအတိဝနာအပါဝနာအပုလိကာမနာမယောဂပမာရောတဲ့ကုသလနာကမ္မနာပြည့်ပြင်ကောင်းကျိုးရကုသိုလ်တရားတို့ဖြစ်ပွားစေခြင်းကဒါနကုသိုလ်ပဲဖြစ်ဖြစ်ကောင်းတဲ့အလေးသီလကုသိုလ်ပဲဖြစ်ဖြစ်သူအားဖြင့်ကုသိုလ်စိတ်ကောင်းတိုးတက်အောင်တည်တည်ညာတိုးတက်အောင်စေတန်းစားကုသိုလ်တရားတွေပွားစီဖို့ရမှာပေါ့ပတိဖို့ရမှာဖြစ်ဖြစ် ဒီဆိုလိုတဲ့အတေဝနာစိတ်ကြီးဝဲတကယ်လို့မကြီးဝဲခြင်းနဲ့မကြီးဝဲပဲနဲ့ပြက်ကွက်နေတာပါလောကမှာနာမကျမ်းဖြစ်ကိုအားကိုးရတဲ့ဆရာတန်ရှင်းကြပြီးတော့ကိုယောဂဖြစ်ပုံနေပါဘူးဆရာကမိလိုပဲဖြစ်ဖြစ်ကိုကကိုကိုယ်တိုင်းမှဖြစ်ဖြစ်ကိုပြောပြပြောပြတော့သေသမားကကိုပြောပြချက်ပေါ်မူတည်ပြီးတော့ ယောဂရဲ့အခြေမြစ်တွေကိုသိနာလည်ပြီးတော့အဲ့ဒီယောဂပျောက်ရေးအတွက်တင့်တော်တဲ့ဇီဝတ္တစာတွေသိရတယ်။ဆောင်းလေးနဲ့ချက်ဒီလည်းပဲဆောင်းခိုင်းတာ၊ကောင်းလေးနဲ့ချက်ဒီလည်းဆောင်းခိုင်းတာ။အဲကုနာဇီဝအဲ့ဒီကြီးကြီးလိုက်တယ်။ဒီမျိုးမျိုးပေါ့။ဒီမျိုးတစ်မျိုးမှာဒီနေ့မနေ့ကြီးတောက်ရမယ်ဘလောက်တိုင်းတာထားပြီးတော့တောက်ရမယ်။ဒါတွေကပြည့်ဝနေကြလိုက်။တကယ်ယောဂကြောက်ရတဲ့ပုဂ္ဂိုလ်ဟာ သေးကိုမှန်မှန်ပြွဲရမယ်အစမှန်မှန်မပြွဲပဲနဲ့နေလေတိုက်တာနဲ့အညီပြွဲရမယ်အစတိုက်တာနဲ့ပြွဲဘူးပြက်ကွက်ကိုပဲကသိကြည့်ဝဲယူပြက်ကွက်တယ်ပြက်ကွက်လို့ရှိရင်ယောဂလည်းပဲပြောက်လိုက်ဘာလို့ပဲဝါဆက်ဆက်ကဇာကဒေါသဆက်ရှိတဲ့ကိလေသာတွေမြစ်ပြမပြောက်သေးလို့အစဉ်စိုက်သတ္တဝါရဲ့တဏှာမှာသိဝင်ပြီးတော့လိုက်လာကြတာအနုတ္တိယကိလေသာ မပြောက်နိုင်တဲ့ကြောင်ကြောင်ယောဂါတွေသိက္ခာယောဂါတွေဆိုစိတ်ယောဂါတွေဆိုတော့ရှိတယ်တတ္တဝါသနာအဖမ်းမှလျင်အစဉ်တစိုက်လက်ရပါလာကိလေသာဥဒ္ဒစီအနုတ္တယခေါ်ဆိုတာပေါ့ဘဝရည်လေးစလိုက်ပြီဆိုလို့ရှိရင်ဘဝအပြည့်မမြင်တဲ့အဝိဇ္ဇာဘဝဒီသာယာတောင်းတတဲ့သဏ္ဍာဓက္ခံကပါလာတာပဲဝိသဒနာဓက္ခံပါလာတဲ့တတ္တဝါတွေဟာအခုလောလောဆယ်အသက်ရှင်စေခဏမှာ အာယုံ6ပါးနဲ့ကျုံတွေ့ရတယ်ပြီးတော့အာယုံကောင်းလေးတွေဆိုလို့ရှိရင်လည်းကြိုပြီးတော့တောင်းတာလေကောင်းတာလေးတွေမြင်မြင်လားကောင်းတာလေးတွေကြားကျင်လားနားကျင်လားစားကျင်လားသိကျင်လားပေါ့သိကူကောင်းလေးတွေသိကူသိကူကောင်းအာယုံလေးတွေရကျင်လားကာမဂုဏ်အာယုံရဲ့အဖြစ်ကိုမမြင်တဲ့အဝိဇ္ဇာထပ်ပြီးတော့ကျွန်တော်ဖြစ်ရတာလေမရသေးတဲ့ဟာဒီထပ်ပြီးတော့တောင်းတာပြန်သနာတာထပ်ထပ်ဖြစ်ကြတယ်ငကောကဒီအဝိဇ္ဇာနဲ့တဏှာတက်ခံပါလာတော့ ဒီမျက်စိနာနှာခေါင်းဆရာကိုစိတ်ခေါ်တဲ့ဓွား6ပါးပေါ့လေဒါတွေသင်စားလို့ဒီအဲ့ဒီပုံမှာအာယုံခပါလာပြီးတော့တိုက်ခတ်ပေါ်ပေါက်တာပဲမြင်ပြီးတဲ့စိတ်ကြားပြီးတဲ့စိတ်နားပြီးတဲ့စိတ်ရတာပြီးတဲ့စိတ်ကြည့်ပြီးတဲ့စိတ်သိပြီးပြီးတဲ့စိတ်ပေါ့နန္တရားအပွင့်တဲ့စိတ်ကိုဒါလေးတွေရှိပါလားလူ့လက်နန္တတွေဆက်စားပြီးတော့ရှင်းနေတယ်ပဲဒီတော့ငကူကအဝိဇ္ဇာနဲ့တက်ခံအဝိဇ္ဇာနဲ့တဏှာတက်ခံကပါလာတော့ဒီလူ့လက်နန္တတွေနဲ့ သုံးနေတဲ့ပုဂ္ဂိုလ်ဟာကောင်းတာလေးကိုမြင်မြင်ကြားရင်လည်းစားရင်ရှိရင်သိကျင်တာပဲကာမဂုဏ်ကအပြစ်တွေမမြင်တာအဝိဇ္ဇာမရသေးတဲ့ကာမဂုဏ်တွေကိုတောင်းတရတောင်းတတာကသနှတရားထပ်ပြရတယ်ဒီတော့ရလာပြီဆိုလို့ချင်းလေအဲ့ဒါတွေတခါတည်းဆုတ်ကင်ထားတာတာယာပြီးတော့ဆုတ်ကင်ထားတာရှိတယ်ငါသာမြင်ရတယ်ငါသာကြားရတယ်ဆိုပြီးတော့ငါကောင်လေးရှင်းမှသူတော့ဒီလို ဆွဲလာနိုင်လည်းရှိတယ်။ကာယဆွဲလာနိုင်တယ်၊ရှင်မဆွဲလာနိုင်တယ်။ဒီဆွဲလာနေရှိ။ဆက်ပြီးတော့ကိလေသာတွေပွားရတယ်။သူ့အရေးခံပြီးတော့ကောင်းကံဆိုးကံတွေလည်းပဲအတိတ်ထပ်ဖြစ်ပေါ်ရတယ်။အဲဒီကောင်းကံဆိုးကံတွေကြောင့်ကောင်းဘဝဆိုးဘဝပြီးသွားကြရတယ်။အဲဒီကောင်းဘဝဆိုးဘဝတွေမှာလည်းပဲခုနသုခဘိုင်းကပြောခဲ့တဲ့ဝိဇာတနာတက္ကံကပါသွားတော့အဲဒီဘဝမှာလည်းပဲရုပ်တည်နာမ်တွေဟောလေးဆက်ပြီးတော့ဖြစ်ရတော့ သဘောမှန်နေမှလည်းမသိတဲ့အဝိဇ္ဇာတွေဆက်ဖြစ်ကြရောဘဝကအပြစ်မမြင်တဲ့အဝိဇ္ဇာရက်ခါပြီးတော့ပေါ်ရပေါ်ရအာရုံလေးတွေပေါ်သေးလိုက်ပြီးတော့မရှိတော့အဝိဇ္ဇာတွေဆက်ဖြစ်ကြရောတဏှာတွေလည်းပဲဆက်ပြီးတော့ဖြစ်ကြရောဆွဲလမ်းမှုတွေလည်းဆက်ဖြစ်ကြရောဒီနည်းနဲ့ပဲအရိကတဝါဆလဘလည်းဆင်းရဲတွေကိုခန်းနေရတာပေါ့ဒီဆင်းရဲတွေခန်းနေရတာအရင်ပြလိုက်လို့ရှိရင်မပြင်းသေးရဲ့မြစ်ပြမပြောက်သေးတဲ့ကိလေသာယောဂစိတ်ယောဂတွေ ဘဝကြီးဘဝဘုံများစွာခြီးပြီးတော့မပြောက်နိုင်နေတဲ့တချောင်းချောင်းဖြစ်ခဲ့တဲ့ပြည်လူသားတွေတစ်ခါတစ်ခါလည်းပဲတိုးလာတာတစ်ခါတစ်ခါလည်းတော်တော်ကြီးတိုးလာတာတော်တော်ကြီးဆိုးလာတာအဲ့ဒါတွေကိုယောဂကြီးထားတာလောဘယောဂကြီးထားတာရှိတယ်ဒေါသယောဂကြီးထားရှိတယ်မာနယောဂကြီးထားတာရှိတယ်သုံးလုံးပါပဲယောဂကြီးထားထားတာဒီကကြတော့ယောဂတက်လာတော့ဒီရှိတော်မှာမနိုင်အောင်ဖြစ်တာဒီအများကြီးရှိပါလားဒီစိတ်ကြီးမတော်မတင်တဲ့ကုလစိတ်အပြုအမူတွေပါလို့ရှိပြီးတော့ သူစိတ်ကောင်းမှုတွေယောဂါတွေတဲပြီးတော့ကုသိုလ်များနိုင်တဲ့အနေမျိုးရောက်သွားတယ်လို့ပြောတယ်။ရှိရတာတွေအများကြီးပဲဒီလောကရာဇဝိတွေတင်ပြီးတော့ချုပ်နှောင်ခံရတာထောင်ကျခံရတာဒါတော့သေစားပြီးခံရတာပေါ့။အများကြီးပါပဲဒီတန်ကိုတက်တာ။နောက်ဘဝမှာလည်းပဲအမြဲကျရတာသုံးနေတာဒီတန်ကိုခံနေတာ။စိတ်ယောဂါခေါ်တဲ့ကိလေသာတန်ကိုခံနေရတာပေါ့။ဒါတွေမပြောမချင်းရတော့ဒီနည်းနဲ့မှသင်ရကမလွတ်နိုင်ဘူး။သင်ရကျုံနေမှာပဲ။ဒါတော့ တန်တရားတစ်ချောင်းလုံးပေါ်လေရှိကောင်းမတွေ့သေးလို့မပြောက်နိုင်သေးတဲ့အနုအလအယက်ဒီကိလေသာယောဂါတွေပေါ့ဒီယောဂါတွေကြောင့်ရည်အတွက်ဥဒမသီလသမားကြီးပညာခေါ်တဲ့စိတ်သုံးနဲ့ဒီဝဲရစိတ်သုံးနဲ့ပုံမှန်ဒီဝဲနေလို့ရှိရင်တော့ကျန်လာအနုကိလေသာတွေကြာနေတာအဲကြောက်နေတာပဲအဲမမီဝဲပဲနဲ့ဒီစိတ်မေ့နေပြီဆိုလို့ရှိရင်တော့အဲ့ဒါ သေးတော့ကျင်းလို့သေးတော့မေးလို့ပြီးတော့အတိုင်းတာနဲ့အညီပေါ့လေမမမတော့အဲ့လိုဆိုပြက်ွက်တာပြက်ွက်ယောဂမပြောက်ဘူးဒါပဲအဲ့ဒါအတေနာဆိုတာယောဂကြောက်ကြည်တတ်တဲ့ယောဂကြောက်ကြည်တတ်တဲ့မြတ်သမားကြီးပညာကျင့်တရားသိသုံးလို့ကိုမမီဝဲမနဲ့ပြက်ွက်နေတာတဲ့အဲ့ဒါပမာဒပဲအဲ့ဒီဆန့်ကျင်ဘက်မှန်မှန်ပေါ့တိုင်းတာမှန်မှန်မပြက်မကွက်ပါဘူးမီဝဲနေတာဒါအပမာဒဒါပါပဲ ဒီဓမ္မယောဂီစိတ်သုံးနဲ့ပြီးဝဲနေတာစိတ်သုံးမျိုးအဲတမျိုးတမျိုးမှာဆိုလို့ရှိရင်သုံးခုသုံးမယ်နဲ့ပေါ်သတ္တတာရှိတယ်စိတ်သုံးမယ်နဲ့လေးမယ်နဲ့ပေါ်သတ္တတာရှိတယ်နှစ်မယ်နဲ့ပေါ်သတ္တတာရှိတယ်ဒီမှာသီလစိတ်လုံးဆိုလို့ရှိရင်သုံးမယ်ပေါ့သမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါစာမှန်စွာပြောခြင်း 6မှန်စွာပြောခြင်းပေါ့အပြော6မှန်ခြင်းအပြော6နဲ့အပြောမှန်တယ်ဆိုတာကဘာတွေလဲဆိုတော့ပြောရရှိလို့ရှိရင်မှန်တာပြောရတယ်မှန်တာမပြောရဘူးမှန်တာပြောလို့ရှိရင်ဒါအပြော6နဲ့ပြောမှန်တယ်ခေါ်တာပေါ့ဒါတော့တူးနဲ့တူးကွက်ကွက်ကြားကြားပေါ့လေဒီကနေကွဲတော့ကြောင်နဲ့တရားတရားမျက်နှာတရားမကြည့်ကြလောက်အောင်ပေါ့လေကြက်ကြားရေးစကားပေါ့သုံးလိုက်တဲ့စကားအဲကြောင်ရတယ် စိတ်ဆိုင်စကားဖြစ်တည်စကားပြောရတာဒုနဲ့ဒီထည့်တော့ဖြစ်တည်တော့ပြောရတာဒါ၆မှန်တဲ့စကားခေါ်။၆နဲ့၆နဲ့မှန်လဲမှန်တယ်ကွာ။အမှန်သာလူကြပြောတာလည်းမဟုတ်ဘူး။၆မှန်။ဒါတော့ရိုင်းရိုင်းကြကြပါလို့ကြမ်းကြမ်းတန်းတန်းငုံငမ်းပြီးတော့ဆဲဆိုပြီးတော့ဒီလိုပြောရတာပြောရမှာလေလည်းပဲရှောင်ကျင်ပြီးတော့တူတူတာတာပြောရတယ်။ရှူတာလေပတ်ရှူတာတာနဲ့လေပတ်ပြောရတယ်။မျက်နှာဝင် အဲ့ဒါအပြောက်ချောက်နေခေါ်တယ်သူသာဆိုတာလည်းပဲတိတ်ချိုးလုံးနဲ့မကောင်းဘူးချိုးလုံးနဲ့ရွှဲသွားတာပဲကျွဲကျွဲကြည့်ကြည့်လည်းပဲမပြောရဘူးသူသာကန့်နေညာပေါ့စကားတော့သူသာပါရဲ့ဒါပေမဲ့လို့ဒီစကားကပု္ပ္ပာရာကြောင့်စကားလည်းမဟုတ်ဘူးပစ္စည်းအဲပညာရာကြောင့်စကားလည်းမဟုတ်ကုသိုလ်ရာကြောင့်လည်းစကားလည်းမဟုတ်ဘူးဟိုစာရေးဆရာကြီးလုတ်တသန္တာရီပုံမြင်တွေပေါ့အခုကာလစာရေးဆရာညာနဲ့ရေးထားတဲ့ဝိတုကြီးတော့ဖြစ်ပေါ်ဝိတုကြီး ဘာမှလည်းကြိုးမရှိဘူးလားဒီကတော့ဒီစိတ်ကစိတ်ခံနေပေါ်ဒီစိတ်တော်မောင်တော်တွေရေးထားတာဆိုကိုကြိုးမရှိတာပေါ့ဥဒ္ဒရာကိုလည်းမဟုတ်ဘူးတကယ်ပညာလည်းမရနိုင်ပါဘူးကုသိုလ်ရဖို့ဆိုတာဝေအကုသိုလ်တွေယူတာပဲဒီလိုမဟုတ်တဲ့စာရီတောက်ဖတ်တာနဲ့ဒုက္ခတွေရောက်တာတွေအများကြီးရှိတယ်။ဒါတွေပေါ့အဲဒီစာရီဖတ်ပြီးတော့ပြောတာကအကျိုးမရှိဘူး။အဲတော့ကိုယ်သာသာပြောတဲ့အခါမျိုးမှာလည်းပဲအကျိုးရှိတဲ့စကားပေါ့သူရောကိုယ်ပါအကျိုးရှိတဲ့စကားပြစ္ဆုတ်ပါတော်လို့အကျိုးရှိတဲ့စကားလည်းပြောရမယ်။အဲဒီလိုအမှန် သစ္စာရေးချိုးတာကျိုးရှိတဲ့စကားပြောလို့ရှိတာတမဝါစာဖြောက်မှန်တဲ့စကားတဲ့ဒါတော့ဖြောက်မှန်တဲ့အလုပ်လည်းလုပ်ရတယ်ဖြောက်မှန်တဲ့အလုပ်ဆိုတာမတရားတဲ့အလုပ်တွေဆောင်ကျင်လိုက်ရင်ဖြောက်မှန်တဲ့အလုပ်တွေတော့ရရဆက်ဆက်တတ္တဝါတွေကိုမြင်မှန်းနှိစ္စလို့တဲ့စိတ်ထားအခြေခံပြီးတော့မြင်မှန်းကနှိစ္စတာတတ်တတ်တာပေါ့လေဒါမတော်တဲ့ဟာပေါ့ညာညာတာတာပေါ့လေသဘောထားပြီးတော့တတ္တဝါတွေဒီရဒုက္ခမရောက်ရအောင်လို့ရှောင်ကျင်တာပေါ့ဒီညီရာချင်းကူညီတာ ကိုကပေးကြရှိပေးတာပေါ့လေမြတ်ကြီးမတရားမကြီးတာပေါ့သူပဲပြစ်တဲ့ကာမကာမတွေကိုကိုကမောက်မောက်မကြည့်ကျင်တာအကူဒီလေးရကိုမူရ၆မှာ၆မှာနဲ့အလုတ်အလုတ်၆မှာရင်းပါလို့ဒါရှိရတယ်ကာမကာမန္တဒါတော့မတရားတမှုမှုတွေကြောင်းတာမတရားတမှုတွေကြောင်းကြောင်းတယ်ဆိုတာကလိန်ညာပြီးတော့စားတာတွေခိုးတိုက်ပြီးတော့စားတာတွေနှမျိုးတွေပေါ့ညာကြီးပဲ အဲ့တော့မတရားတမှုမှုကိုကြောင်ပြီးတော့တရားသဖြင့်အသက်မွေးတာပေါ့။ကောင်းရောကောင်းကောင်းဝင်နေစားတာပေါ့။တရားသဖြင့်အသက်မွေးတာ။အဲ့ဒါတမဟာဇီဝ၆မှန်တော့အသက်မွေးခြင်းအသက်၆မှန်မြင်တဲ့။အဲ့ဒါသီလဆိုင်ရာပဲ။သီလဆိုင်ရာကောင်းတဲ့အလေးလေးတွေပေါ့။သီလတွေပြည့်စုံတာ။အဲ့ဒါကိုမကျုံးပေါ့မပြောင်းမကြရအောင်လို့ထိမ့်ထိမ့်စောက်စောက်ပါ။ထိမ့်ထိမ့်စောက်စောက်လို့ရှိရင်အဲ့ဒီသီလသိစောက်စောက်ဖို့ရန်အတွက်ပေါ့။မကျုံးမပေါ့မပြောင်းမကြရအောင်ထိမ့်ထိမ့်စောက်စောက်ဖို့ရန်အတွက် မမေ့ဘူးဆိုလို့ရှိရင်ဒါမပြက်ွက်ဘူးပေါ့မတော်တာတွေကကြောင်ချဖို့ရာအတွက်မပြက်ွက်ဘူးဒီလိုကောင်းတဲ့အလေးအလေးတွေကဒီမှန်မှန်ပြောတဲ့အလေးအလေးတွေစိတ်ဆိုင်အဲစိတ်ဆက်တကားစိတ်ဆိုင်တကားပြောတဲ့အလေးအလေးတွေကျိုးသာသာရင်ကျေးကျေးပြောတဲ့အလေးအလေးတွေကျိုးရှိတဲ့စကားပြောအဲပြောဆိုတဲ့အလေးအလေးတွေပေါ့အဲ့ဒီအလေးအလေးတွေမပြတ်မကွက်ရဘူးသူများညာတာတဲ့စီစီတဲ့ ကိုယ်ကာမဂုဏ်နဲ့ကိုယ်ဘောတွေရောက်ရဲတဲ့ဒီအလေးလေးတွေပေါ့အဲ့ဒီအလေးလေးတွေနောက်ပြရပြီးတော့တရားသဖြင့်တမွေးတဲ့မူကြောင့်အဲတမွေးကြောင့်ပြည့်တဲ့အလေးလေးတွေပေါ့ဒါလေးကိုဖြစ်သွားတာမှာကောင်းတဲ့အနေလေးအဲဒီကောင်းတဲ့အနေလေးကိုဖြစ်သွားဖို့ကြတော့မပြတ်တော့ကောင်းတဲ့အနေလေးတွေဒီအောင်မပြတ်ွက်ဘူးဆိုလို့ရှိရင်ဒီကိုနှုတ်စိတ်၃မျိုးပေါ့လေ၆မှန်တဲ့ကိုနှုတ်စိတ်၃မျိုးအဲကိုနှုတ်ကိုနှုတ်ပေါ့တမွေးကြောင့်မှန်မှုပေါ့လေ၆မှန်တယ်ဒါရှိနေတော့ အကျဉ်းတန်းဆုံးဝိတိကမဖြစ်ဖြစ်ကယောဂါကြီးကျင်းနေတယ်ယောဂါကြီးကျင်းတော့ဘာဖြစ်လို့လဲဆိုတော့ဒီကောင်းတဲ့အလေးလေးတွေရှိနေတော့အကျဉ်းတန်းဆုံးရိုက်ကြတဲ့အလေးတွေပေါ့ရိုက်ကြတဲ့အကျဉ်းတန်းဆုံးကိလေသာတွေပေါ့အဲ့ဒါတွေကျင်းသွားတာညီဝဲနေတာဟုတ်ဗျာအကျုံးပေါင်းကြောင်ကြရအောင်ဟာဆိုပြီးတော့ညီဝဲနေတော့ဘူယောဂါကြီးကျင်းသွားတယ်ကြွတရားနေလည်းရောက်လာတဲ့အခါမှာယုတ်တိတွေနဲ့ သိဆက်ဆက်နဲ့မရမနာပဲနဲ့ပေါ့လေလူလူချင်းချင်းတကယ်ကိုရည်ချက်အပြည့်ဝထားပြီးတော့ရှင်းတင်ရင်းရဲ့ပေါ့ဒီမှာအထုတ်နေပြီဆိုလို့ရှိရင်သို့မဟုတ်ကိုယ်ရဲ့တက်ပြီးပေါ်တိုင်းအာရုံပေါ်ရဲလာပြီးတော့မပြတ်မလားဆွေးနွေးဆိုတာရှိမှနေမယ်ဆိုရင်ကြည့်အောင်မစိတ်ကလေးကစိုက်စိုက်ကြနေတာပဲပြီးတော့ဒီဘိုင်းကလည်းပဲပေါ်တိုင်းအာရုံကိုမလို့စရမှတ်နိုင်ရေးအတွက် အစင်ကြောက်ညက်တိုက်ပေးနေဘောတဲ့အောင်မနုစရာဟုကမနုစရာဟုကမတ်မိစရာမယ်မနုစရာဟုမတ်မိစရာမယ်ဆိုတာပေါ့လေစိတ်အားစိတ်တဲ့သဘောလေးအစင်ပါနေတယ်ဘောတဲ့အားတွေကိုမလွတ်တမနိုင်ရဲ့အတွက်စိတ်အားစိတ်တဲ့သဘောလေးကပါနေတော့ကိလေသာကိုလက်မခံကိလေသာလက်မခံဘူးဆိုတော့ကိလေသာတော်လာနေတာပေါ့စိတ်တက်ပြနေတဲ့ကိလေသာလက်မခံဘူးတော်လာနေတဲ့သဘောလေးရှိနေတာအဲ့ဒါဝိရိယဆိုတဲ့တမာရောမမဲ့ခြင်းခေါ်တယ်ရှောက်မှန်ဆိုအထုတ်ခြင်းဆိုတာ အထုံမှု၆မှန်တယ်အထုံမှု၆မှန်နေတော့ဖြစ်ပြီးတော့အကုသိုလ်တရားတွေလည်းပဲအလားတူဖြစ်မလာတော့ဘူး။อืมမဖြစ်သေးတဲ့အကုသိုလ်တရားတွေမဖြစ်ရအောင်လည်းပခန္ဓာနေတယ်။မဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်ဖို့ရလည်းပဲဒီမှာအဲအားတိုက်နေတယ်။အစရှိလာတဲ့ကုသိုလ်တရားတွေလည်းပဲထပ်တလဲလဲပွားရအောင်ဆိုပြီးတော့ဒီမှာအားတိုက်နေတာ။ဒီလိုအားတိုက်မှုမရှိဘူးဆိုလို့ရှိရင်စိတ်ကလျော့ရဲနေတော့ ရော့ရင်ဖတ်ဆိုတဲ့အတိုင်းပေါ့လေစိတ်ကရော့ရဲပြီဆိုရင်ကိလေသာတွေလာပါလို့စိတ်ခေါ်သလိုဖြစ်နေတယ်ကိလေသာလက်ခံတဲ့သဘောဖြစ်နေကိလေသာလက်ခံတဲ့သဘောဖြစ်နေတော့ဒါတော်လန်တဲ့သဘောမဟုတ်ဘူးပေါ့ဒီလိုတည်းမှာပေါ်တိုင်းအာရုံကိုမလွတ်စရာယူသေးခြင်းနဲ့စိုးစိုးမြဲမြဲနဲ့ပေါ့နေရာကနာအဲမှတ်နိုင်ရမှတ်ရအောင်မှာစိတ်ကလေးစိုက်စိုက်ကြောက်ကြောက်ရစိုက်သေးနေတော့စိတ်ရော့ရဲလို့ဖြစ်ခွင့်ရှိတဲ့ကိလေသာကိုလက်မခံတဲ့သဘောလက်မခံဘူးဆိုတော်လန်တဲ့သဘောဖြစ်နေ စိတ်ထဲပေါ်မလာတော့ကိလေသာတွေဟာအဲ့ဒါတမဝိုင်းမမဲ့ခြင်းခေါ်တယ်။ဖြောက်မှန်တော့အထုချင်းအထုကြီးအဖြောက်မှန်နဲ့အထုကြီးဖြောက်မှန်တယ်။သက်တာနဲ့ဖြောက်မှန်နဲ့အထုကြီးချင်းဆွေးမြဲစွာမှတ်မိနေပြီ။ဘောတဲ့အာယုမလကရတောင်းရဆိုင်ပြီးနေတော့အဲ့ဒီအာယုမလကရမှတ်မိတယ်။မှတ်ရအောင်လို့မှဒီကလေးကအာယုမိတယ်။မလကရစောင့်ဖမ်းနေကြတယ်။တောင်းရဆိုင်ပြီးတော့ စိတ်နဲ့သက်ပြီးတဲ့အာရုံကိုမလို့စရဖမ်းမိတာပဲမလို့စရဖမ်းမိလို့ရှိရင်အဲဒီမှတ်မိတဲ့အာရုံတွေမှာရေတဲ့ဒဲခလိုက်တဲ့အခါကျတော့စုပ်ကလေးကိုမြုပ်သွားတယ်ကွာဒီလိုစုပ်ကလေးမြုပ်ဝင်သွားတယ်ဆိုအဲဒီမှားရတဲ့ဒီလူကကြောက်နေမှန်းနေသမတိနဲ့ဒီနေ့လည်းမှာဖြစ်သွားတယ်ကျမ်းမြတ်စွာရှိရအောင်မှာစိတ်ကလေးကစိတ်ကလေးစိတ်ကလေးစိတ်ကလေးစိတ်ကလေးကတ်ကလေးကတ်ကလေးကြာရတာအဘိဓိဘောသမာဓိဆိုတာမပြင်းမပြတ်သမာသမာဓိ စောင့်မှန်စွာသိစိတ်ကြည့်ကြည့်တယ်ဆိုတာကလေစောင့်မှန်စွာသိရဲ့သိကြည့်မှုရနေတယ်ရှိလုံးမိနေတာလည်းဒါလည်းခေါင်းသားလေးမှလိုက်ခေါင်းသားလေးပေါ်မှာစိတ်ကလေးရဲ့ရှိလုံးမိနေပိန်နာမှလည်းဒီနေ့ပုံမှာစိတ်ကလေးရဲ့ရှိလုံးမိနေတာပိုင်နာမှလည်းထိုင်တဲ့ပုံမှာစိတ်ကလေးရဲ့ရှိလုံးမိနေတာထိတာမှလည်းထိချင်းထိချင်းအာရုံမှာစိတ်ကလေးရဲ့ရှိလုံးမိနေတာဒီနေ့ရောက်တဲ့အခါမှလည်းကြွားတယ်လှမ်းတယ်ခြားတယ်မှလည်းကြွားတဲ့နေရာလေးမှာစိတ်ကလေးရဲ့ကြိုက်တာလှမ်းတဲ့နေရာလေးမှာနှိမ့်ချတဲ့နေရာလေးမှာ ဒီကလေးကစိုက်ကလေးစိုက်ကလေးစီးကလေးစီးကလေးစိုက်ကလေးစိုက်ကလေးကြာနေတယ်ဒီုံမိနေဒီုံမိနေပြီဆိုလို့ရှိရင်တခြားတစ်ပါးစိတ်ကမသွားတော့ဘူးပေါ့အဲ့ဒါဒီုံမိနေတာကအပြောင်းမှအနေအချင်းဒီုံမိနေတာပဲအဲ့ဒါဓမ္မဓမ္မလေးနဲ့ရှင်နေတာပဲသမာဝါယမဆောက်မှန်သောအာထုချင်းအာထုရဲ့အကြောင်းမှသမာတတိဆောက်မှန်သောအမှားရခြင်းအမှားရမှုဆောက်ဆောက်မှန်အမှားရမှုသမာသမာတိဆောက်မှန်သောသိစိတ်တည်ခြင်းသိစိတ်တည်ခြင်းဆောက်မှန် အဲ့ဒီသုံးမျိုးဖြစ်နေတဲ့အခါစိတ်ထဲမှာတောင်းကြနိုင်တဲ့ဒီခန္ဓာကိလေသာကိုငြိမ်းနေတာဘောမလာတော့ဒီတဲ့ဖြစ်နေတဲ့ကိလေသာတွေတစ်ချက်ဝိရိယတတိသမာဓိဖြစ်သွားလို့ဒီတစ်ချက်ကကိလေသာတွေငြိမ်းနေတာဒီဘောမလာဝတ်သွားတာသိကောင်းတယ်သမာဓိဖြစ်ခေါ်တယ်သမာဓိဖြစ်သမထဖြစ်တယ်ဆိုရင်အဲ့ဒါပြီးသွားနေတယ်ယောဂီပြောပြောလို့ဆိုရင်တော့လုံးဝဣဇေကိခန္ဓာထားပြီးတော့ဉာဏ်နဲ့ရှင်နေမှာသွားရခင်ရောရိယကိုလူမျိုးလုံး ဘယ်လိုအနေထားနဲ့နေပြီးဖြစ်စေပါလိမ့်ကိုယ်ရဲ့စိတ်ကလောလောဆယ်ပေါ်တဲ့အာရုံနဲ့ဆက်အောင်ဒီကတိုက်ကျဲမြဲစွာရှိပြီးတော့ရှိအောင်လို့မှဒီကလေးရတယ်မှာရှိရင်ရှိရင်တွေ့နေတာအဲ့ဒီသုံးမျိုးမတင်ရအောင်ဆိုပြီးတော့ပေါ့လေရှိရင်တွေ့နေတာရှိရင်တွေ့နေတော့ရှိရင်မှုတော့မပြတ်ကြတော့အပ္ပမဒတရားကြီးရှင်းတယ်ရှိရင်မှုပြတ်သွားလို့ရှိရင်ပမာဒပါရှိရင်မှုမပြတ်ကြတော့အပ္ပမဒ အပြတ်တဲ့သဘောလေးတွေဖြစ်လာတော့ဝိရိယတတိကမာတွေလည်းပေါ်လာပြီ။ဒါတွေရောသင်္ချာနေတစ်ပြက်တစ်ပြက်ဆက်ဆက်နေဆက်ဆက်နေတော့ဒီခဲတော်မှာမတော်တဲ့အကြံစီတွေဖြစ်မလာဘူး။ကိုယ်ဝလူချင်းတရားလူချင်းပြောခုဘုလူပြမလူလူပြမဆိုတာမြင့်တဲ့ဒေါသတွေလည်းဖြစ်မလာဘူး။ကိုယ်လုံးကလည်းဒီသက်ရှင်နေတဲ့ကိလေသာတွေငြိမ့်နေတာအဲ့လိုငြိမ့်နေလောက်ဆိုပြီးတော့ဒီမှာသူ့စီရောဒီဝဲနေတယ်ဒါလေးဖြစ်အောင်ဆိုပြီးတော့ဒီဝဲနေတယ်မလို့ရတာအဲ့ဒါဥပမာကလည်းရှင်းတယ် အဲ့ဒါဒီအချိန်ကလို့အပြည့်သွားပြီဆိုလို့ရှိရင်သိတတ်နေတဲ့အာယုံပမချာတိတယ်လားခေါင်းနာလေးမှရင်ဒီပေါ်တိုက်ကြသွားတဲ့အခါမှာတောင်းသဘောတင်းသဘောလှုပ်သဘောတွေဒါလေးတွေတွေ့ရတယ်။ဟုတ်ကဲ့အဲခေါင်းအာယုံလေးရှိနေတယ်ခေါင်းကြီးလေးရှိရတာလေအကြောင်းနဲ့အကျိုးကြီးနေပြီးတော့ဖြစ်ပုံလေးတွေတွေ့နေတာ။ဒိနာမလို့ရှိရင်လည်းဒိနာဘုံမှာစိတ်ကလေးစိုက်ကြသွားတဲ့အခါမှာရောပြီးတော့ညင်ညင်ကြသွားတဲ့သဘောလေးတွေတွေ့နေတာ။သိမှုအာယုံလေးတွေရှိနေလို့သိပြီးသိကြရတာလေးတွေကအကြောင်းနဲ့အကျိုးနဲ့လည်းဆက်သွယ်ပြီးတော့ဖြစ်နေပုံလေးတွေဖြစ်နေတာ။ ဒီမှာတချင်းဆက်ပြီးတော့အတုံနေလို့ရှိရင်ပေါင်းလာလေးကိုပေါ်ပြီးတော့ကြောက်၊ပိန်လာလေးကိုပေါ်ပြီးတော့ကြောက်ဆိုတာပေါ့။မမြဲတဲ့ရှင်းရလေးတွေကတွေ့နေတာ။အော်ဓမ္မတိတိနဲ့ရှင်နေဖြစ်တာ။အမှန်ဆောက်မှန်ကြဒိဋ္ဌိရှင်ရင်းဆောက်မှန်စွာမြင်ရဲနဲ့အမြင်ဆောက်မှန်လေးဆောက်မှန်နဲ့အမြင်လေးတွေခါတဲ့ကမှာပေါ်လာတာ။ဆောက်မှန်နဲ့အမြင်လေးတွေပေါ်လာတော့ကောက်ကောက်တွေ့တွေ့မမမကံပေါ့လေ။ သိတာထင်တာမရှိတော့ဘူး။ရုပ်လာရုပ်လာနေနဲ့မြင်လာတယ်ဆိုတော့ပုဂ္ဂိုလ်တ attva ဆိုတဲ့ကောက်ကောက်ကူးကူးတစ်ခုထင်တာရင်ရှိတော့ဘူးပေါ့။ကြောင်းကျိုးသိမြင်လာပြီဆိုလို့ရှိရင်အကြောင်းကျိုးကိုမသိအကြောင်းကျိုးနဲ့ဖြစ်လို့လားစသည်ဖြင့်ကောက်ကောက်ကူးကူးဘုရားဖန်ဆင်းနေလားဆိုတော့ကောက်ကောက်ကူးအတုတွေမဟုတ်မှန်တဲ့အတုတွေဖြစ်ကုန်တာ။ဒါတော့မမြဲတာသိပြီဆိုလို့ရှိရင်မြဲတယ်ဆိုတဲ့ကောက်ကောက်ကူးအတုတွေသိခေါ်သွားတဲ့အတုတွေဖြစ်နေတာ။အခုဓမ္မဆောင်းမြောက်မှန်မှန်ကြီးသိနေပြီဆိုလို့ရှိရင်ခုနကောက်ကောက်ကူးကူး အဲအတုလွဲတွေအကုန်လုံးရှင်းကုန်တာပဲရှင်းသွားတာပဲတော့ဒီလိုပြုတာတော့မှတခါတည်းမကြည့်အောင်ရှင်းသွားတာသူ့ကိုဘယ်သူကအကူအညီပေးနေလဲဆိုတော့သူကမြတ်သမားကြီးတရားတွေကလည်းအကူအညီပေးခဲ့ပါတယ်အနည်းဆုံးဒီလိုဘုရားကြီးကအကူအညီပေးတာတော့ကိုယ်တိုင်းအာရုံချိန်တက်ပြီးတော့သမဏေကဗမဲ့ခြင်းပေါ့ဒီဖြောက်မှန်ကြတဲ့ပြီး ရှိပြီးတဲ့စိတ်ကလေးရှိွက်ထဲမှာတဲ့တဲ့ကြီးတန်းတန်းနဲ့တက်ကြသွားအောင်လို့ချိန်ကျက်ပြီးတဲ့သဘောလေးပိန်မှန်းပြီးတဲ့သဘောလေးကကာမနိကပါမယ်အဲ့ဒါလည်းပါနေတယ်ဟုတ်တယ်စိတ်ဆိုတာကိုထားရမနေဘူးဒီချိန်မှန်းတဲ့နေရာမှာရောက်အောင်မထားနိုင်ဘူးဆိုလို့ရှိရင်တော့တခြားဆော်တော့မော့ပြီးတော့ကာမဂုဏ်အကြံစီဖြစ်တာပဲကောင်းတာလေးတွေညီညီကြားကျင်နိုင်ကြမှာဒီဒီအကြံစီလေးတွေဖြစ်တာပဲသူများသူဖြစ်စေဒီလိုတဲ့အကြံလေးသူများဆင်းရဲဒီလိုတဲ့အကြံလေး အကြံကျိုးတွေကမှောက်မှားတဲ့အကြံတွေကဖြစ်နေတာလို့ဒီမှာဒီကလေးမှာကဥဒမပေါင်းလာလို့ပေါ်လာလို့ဒီဖောင်းတဲ့ပုံမှာစိတ်ကလေးစိုက်ပြီးတော့အဲစိတ်ချသွားအောင်ဆိုပြီးတော့စိတ်ကြီးရွယ်ပြီးတဲ့သဘောလေးပါနေတယ်။ဒိနာလို့ပေါ်ကိုင်းမှလည်းပဲဒီကစိတ်ကလေးကလည်းတက်ပြီးတော့ကြာသွားအောင်ဆင်ရွယ်ပြီးတဲ့သဘောလေးပါနေတယ်။ဆိုင်တယ်လို့မှလည်းကြည့်ရင်ဆိုင်တဲ့ပုံမှာစိတ်ကလေးတက်တဲ့ကြာသွားအောင်ဆင်ရွယ်ပြီးတော့ဒီကြည့်တယ်ဆိုလို့ဒီကြည့်ကွင်းထဲမှာ ဒီမှာတည်းစိတ်လူတဲ့တဲ့ကြပြီးတော့အဲ့ဒီထိုက်တာမှာရှိတဲ့သဘောတူကိုမှန်နိုင်ကြရအောင်စိတ်တဲ့ပြီးနေရွယ်ပြီးနေမှန်ပြီးနေဟုတ်ပါကြောက်မှန်နဲ့စိတ်တဲ့မှုစိတ်မှန်မှုနဲ့ပါနေတာသူကစိတ်မှန်လို့တော့တန်းလည်းတန်းလည်းဝင်ဝင်သွားတော့တောင်းတင်းလှုပ်ရှားတဲ့အာရုံမှာသူကလေးကတန်းကြသွားတယ်တောင်းတင်းလှုပ်ရှားတဲ့သဘောတူရှိလာတာပေါ့ရော့ငြိမ်သွားတဲ့အာရုံထဲမှာသူကလေးကတန်းကြသွားရင်ရော့လာငြိမ်နိုင်ပြီးနေပါပေါ့ ရှိစရာအယုံအကြောင်းလေးကိုမတန်းကြပါလို့ရှင်ရှိစရာအယုံလေးကအကြောင်းအကြောင်းအကြောင်းရုပ်တရားအတိတိတာလေးကအကြောင်းအကျိုးနံတရားဆိုတာပါ။ဒါလေးဘယ်လိုကြားသိနေတာပေါ့။ကြောင်းမှသိနေတာ။သူတို့မြဲပုံလေးလည်းသိနေတာပေါ့။ဒီလိုလို့သာစိတ်ကကိုယ်မှတ်တဲ့အယုံကြီးကြမ်းကြမသွားဘူးဆိုလို့ရှင်ထောတော်ငော့ပြီးတော့ဘယ်ယုံနာနေပြီးပါမလဲ။ယုံနာကြောင်းကျိုးတွေဆက်နွယ်ပုံပြီးပါမလဲ။တို့ရဲ့မြဲပုံ၊မြဲပုံကဒီဘောတိုင်းဒီလိုပဲပြီးပါမလဲ။မသိဘူး။အဲ့တော့သူ့ရဲ့အယုံထဲမှာ ရှိမှတ်တဲ့စိတ်ကလေးတန်တန်တန်တန်ပြီးတော့ကျသွားအောင်ပြုလုပ်ပေးနေတဲ့ကာမသင်္ကပ္ပမဲ့ပြီးဆောက်မှန်တဲ့အိမ်ရွယ်မှုအိမ်မမှုလေးတွေရှိနေလို့ကာမတိကာမတိကြီးနဲ့ရှင်ပေါ့ဒီဆောက်ရအကြောင်းမှန်ပေါ့ဒီတွေ့နေတာပညာမဲ့ရှင်တွေပေါ့ဒါတွေဖြစ်သွားတယ်ပညာမဲ့ရှင်တွေဖြစ်သွားတော့ကိလေသာမျိုးကတစ်ခါတည်းပြတ်သွားတယ်ဒီလမဲ့ရှင်တွေဖြစ်နေတဲ့ကာမကိလေသာအကျဉ်းစားလွန်လွန်ချင်းချင်းတော်တော်ကားကားပေါ့ဒီတစ်ခါဆုံးရောက်သွားတဲ့ကိလေသာအကျဉ်းစား အဲယောဂါတွေပြတ်သွားတယ်။ဒီရတတိသမာဓိခေါ်တဲ့သမာဓိမဲ့ရှင်နေဖြစ်နေတဲ့ခိုက်တာမှာသိတဲ့ရှင်နေတဲ့ကိလေသာအလတ်စားတွေပြန့်သွားတယ်။သမာဓိကသမာသင်္ကပ္ပပညာမဲ့ရှင်နှစ်ပါးဖြစ်တဲ့အခါမှာကိလေသာအငုတ်ကိလေသာမျိုးပါတဲ့ခါကျတော့ဘာမှရှိတယ်။တစ်ချက်မှတစ်ချက်ပြ၊နှစ်ချက်မှနှစ်ချက်ပြ၊ဆယ်ချက်မှဆယ်ချက်ပြပေါ်တယ်။မရှိလို့ရှိလို့ရှိလို့ရှိလို့ရှင်ဆိုတော့ကိလေသာတွေကမှဆင်းကျင်သွားတာကိလေသာရောဂါတွေလို့ကောင်းတာ။အဲဒီလိုအကြအလအနု ကိလေသာတွေကိုပယ်ရှင်းပြီးကိလေသာယောဂါတွေကိုအဲရှင်းပေးတဲ့ဒီလသမารီရှင်းညာပြီးသိသုံးတဲ့ပုံမှန်ပြီးဝဲနေရတာဒီဝဲနိုင်တော့အောင်လည်းပဲမပြတ်မကွက်ပေါ်ဒီမှာကျေကျေနည်းနည်းရှိမှနေရတာရှိမှနေရတာမှာသေဝနာမြည်ဝဲတဲ့သဘောရှိနေပြီအဲမှန်မှမဟုတ်ဘူးဆိုလို့ရှိရင်အတေဝနာမမြည်ဝဲတဲ့သဘောရှိနေပြီမမြည်ဝဲတာကပမာဒဖြစ်တယ်မြည်ဝဲတာကအပမာဒ ဒါလို့ဆိုရင်ပမာဒအပမာဒပမာဒအပမာဒဒါပါပဲကိလေသာ၃မျိုးကိလေသာ၃မျိုးကိုလည်းပဲပျောက်ကြောင်းသိသုံးတဲ့ပုံမှန်ဒီသိသိသုံးတဲ့ကိုယူရနိုင်ကြတော့ပျောက်ကြောင်းအဲဒီကမမိမလျော်ပဲနဲ့ပေါ့လေအပမာဒတရားကြီးဖြစ်ပွားနေတော့သူ့နာနဲ့သူ့သေးပေါ့လေမြတ်စွာဘုရားတက်အောင်တွေးထားတော့ယောဂါဒီလည်းပဲ ကြက်တိုင်းကြက်တိုင်းကြောက်နေနေတာသိကောင်းတာလွန်ကျူးစုပွက်မျိုးမပြက်သုံးချက်ရှိလေတာတဲ့ကိလေသာသုံးမျိုးစိတ်ဥဒိကမကိလေသာလွန်ကျူးကိလေသာနဲ့ပြိယဌာနာကိလေသာစိတ်ထဲဆက်ကြွတဲ့ကိလေသာသုံးအနုတ္တရာကိလေသာမျိုးမပြက်ကိန်းဝတ်နေတဲ့ကိလေသာကိလေသာသုံးမျိုးအဲ့ဒီကိလေသာသုံးမျိုးကိုအစဉ်အတိုင်း သီလဆေးနဲ့ပထမဥဒိပမကိလေသာကုသပြအလကာပရိသနာကိလေသာကိုတမာရီဆေးနဲ့ဝိရတတိတမာရီခေါ်တဲ့တမာရီဆေးနဲ့ကုသပြညုတ်ကြပဲနဲ့တိမ်ဝနေတဲ့အနိစ္စကိလေသာကိုညုတ်တာကိုတမသိက္ခာတမသင်္ကပ္ပခေါ်တဲ့ပညာဆေးနဲ့တမကုသပြမကြံလေးဘာမှကြံတော့ဟုတ်တယ်မလားအဲ့တော့အကြအလအနိကိလေသာပျောက်ကြောင်းဒီသမားကြီးပညာခေါ်တဲ့ ခြေသုံးတဲ့တနည်းမဲ့ကို7ပါးကျင်တရားဒါကိုပုံမှန်ပြီးဝဲအောင်ပြီးဝဲမရအောင်ဆိုပြီးတော့ပြတ်တော့ရတယ်အဲဒီအပြစ်မဲ့တော့ပြီးဝဲနေတဲ့ယောဂါတွေလည်းဒါကိုကြတဲ့ကြတဲ့ကြနေတာတော့ဒီဝဲကိုပြက်ွက်ရင်ပမာကဒီဝဲကိုမပြက်ွက်လို့ရှိရင်ဒီဝဲနေရင်အပမာကဒါပါပဲလေသမားလူကြည့်သူ့ဘက်မျိုးမပြက်30ရှိနေတာ သီလသမာဓိပညာစัจ जा သုံးဒိဋ္ဌာပေရာသုံးဒိဋ္ဌာပဲစัจ जा သုံးဒိဋ္ဌာတတ္တဆိုတာပေရာပါပေတတ္တာဒီလိုလိုပြောရမယ်ပေတတ္တာပေရှင်းတာစัจ जा သုံးဒိဋ္ဌာအနာနေစိတ်ကြိုက်အောင်ပြေးကြောက်ရင်းမထက်ပါတဲ့ဒီမှာနဲ့ဒီစိတ်မြတ်စွာဘုရားကတခါတည်းကမှကြိုက်အောင်ပြေးတယ်အောင်လုံးကြတယ်ကြောက်ဖို့မထက်တော့ဘူးပေါ့အဲဒါယောဂဒီယောဂကြောက်နေတဲ့ပုဂ္ဂိုလ်ဟာ ဒီဒီနှုတ်ကင်ကျေပါအရှင်ဘုရားခေါ်တဲ့ကုသိုလ်တွေတော့ဘာဝနာကုသိုလ်တွေပွားရမှာတော့ဒီလသမားကြီးကျင်ညာကုသိုလ်တွေသင်္ခင်သင်္ခင်ပွားရမှာပဲမနကောင်းတယ်ဆဲပါလို့ဆိုရမယ်လူကျုပ်သူပွဲမြို့မပြဲသုံးကျက်ရှိလေသာလူကျုပ်သူပွဲမြို့မပြဲသုံးကျက်ရှိလေသာ သီလသမာဓိပညာသီလသမာဓိလို့ဒီလိုဆိုလို့တယ်ဒါမှမဟုတ်ကမ္ဘောဥရာဆိုတော့စာလေးလုံးအလေသုံးသုံးငါးခုနဲ့ဆိုတော့သီလသမာဓိလို့ဒီလိုဆိုလိုက်ပြီးငါးလုံးဖြစ်သွားတယ်အလုံးဖြစ်သွားတော့သမာဓိရဲ့စကားရဲ့ရှေ့ပိုင်းသမာဆိုတဲ့ဟာကိုရှေ့အပိုက်သီလသမာကိုရှေ့ပိုင်းနဲ့ပေါင်းစပ်လိုက်တယ်သမာဓိဆိုတဲ့စကားလုံးတွေကနောက်ဆုံးပြီးလာတော့ ဒုတိယအပိုက်အစလုံးဖြစ်ကြတဲ့ဒီပညာဒီပညာဒီလက္ခဏာဒီပညာတတ်ရသုံးဒိဋ္ဌာတဲ့တတ်ရဆိုတာတတ်ရလဲနဲ့တတ်ကြောင်းလဲနဲ့ပေကြောင်းလဲနဲ့ပေါ့ဒီလိုဆိုတော့သိလဲနဲ့ဆိုရမယ်သီလသမာဓိပညာတတ်ရသုံးဒိဋ္ဌာသုံးဒိဋ္ဌာမဟုတ်ဘူးသုံးဒိဋ္ဌာ သုံးသိက္ခာဆိုတာသိက္ခာ၃ပါးဒီလိုဆိုလို့တဲ့သိက္ခာ၃ပါးသိက္ခာ၃ပါးသိက္ခာဆိုတာကဤသဏ္ဍာန်မှာအလေးကျင့်လုပ်ရတာပါကောင်းတဲ့ကိုယ်မူရာအလေးကျင့်လို့ကောင်းတဲ့စိတ်နဲ့သုဒ္ဓအလေးကျင့်လို့ကောင်းတဲ့အတိမှာအလေးကျင့်နေပါလို့ဒါတွေပေါ့သိကျင့်ရတဲ့ဟာတွေကသိက္ခာ၃ပါးဆိုတာဒီသိက္ခာ၃ပါးကပါပဲသီလသိက္ခာပါပဲသမာဓိသိက္ခာ၊ဉာဏ်သိက္ခာဒါပဲဉာဏ်သိက္ခာဟုတ်တယ်နော် စာထဲမှာတော့ဒီမျိုးပြထားတာရှိတယ်အတိဒီလာသိက္ခာတဲ့အတိဒီလာသိက္ခာဆိုတာဒီလာသိက္ခာတူတူပါပဲအတိစိတ်တသိက္ခာကတော့သမာဓိသိက္ခာကိုပြောတာဟုတ်လားမလားအဲအတိပညာသိက္ခာလို့ဒီလိုဆိုတော့ရိုးရိုးဒီလသမာဓိပညာတဲ့ဆင့်မြင့်တဲ့သိက္ခာလို့ဒီလိုဆိုလို့လေအဲဒီသိက္ခာ၃ပါးဟုတ်ကဲ့လားဒါ၃ပါးဒီလာသိက္ခာနဲ့ဘာဝတ္တမလဲဒီဒိဋ္ဌမကိလေသာလွန်ကျူးကိလေသာကိုတတ်တယ်ဟုတ်တယ်မလား သမာဓိတိဋ္ဌာနဲ့ဘာဥတတ်တယ်ပရိဌာနာကိလေသာစိတ်ထဲပေါ်လာတယ်စိတ်ထဲတောင်းကြတဲ့ကိလေသာပရိပဝရိရောရာဂကိုတောင်းရင်တတလုံးကြီးထဝင်တဲ့အခုရှင်ဒီအချပရိဌာနာလို့ဆိုတယ်ပရိဌာနာဗမာလိုကတော့စိတ်ထဲဖတ်ကြတောင်းကြတယ်ဟိုဒီမျိုးရအောက်ကမိထည့်ကြည့်လိုက်တဲ့အခါကျတော့ဒီတော့ကြောင့်အမြင့်ဒီဒီဒီထွက်ပြီးတော့လေအဲ့လိုဖြစ်နေတယ်အခုချက်မှတစ်ခါတော့ဖူးနေတာ ဟုတ်လားလောဘဒေါသတွေဝင်ပြီးတော့ဒီလိုသိဆူးနေတာနားတော့ဆိုတော့ကုသလေးရတော့မဖြစ်သေးဘူးဟုတ်တယ်မလားဘာဖြစ်လို့သိတဲ့သုလာရတယ်ဆိုတော့ငါကငုံနေတဲ့မြို့ကြီးတွေကလေးတွေရှိနေတာအကြောင်းမြင်နေလေးလို့ခါပြီးတော့မပေါက်သေးဘူးဒီကတော့ဟုတ်ကဲ့လားရှိနေတယ်နော်လောဘဖြစ်စရာအကြောင်းနဲ့တွေ့လာတဲ့ခါကျတော့ဟုတ်တယ်ပွားလို့ဒီကလောဘကြီးဆူးလာတာသိတယ်မလားဒီလိုစရာအကြောင်းနဲ့တွေ့ပြီဆိုလို့ရှိရင်ဘာလို့လဲဒေါသကြီးသိတယ်မလားဆူးလာတယ် မျိုးမကုန်ဘူးလေတကယ်လို့မျိုးကုန်သွားပြီဆိုလို့ရှိရင်လောဘကိစ္စဒေါသကိစ္စအကြောင်းရှိနေပြီမဲ့လို့လောဘလည်းရှိဒေါသလည်းရှိဘူးပေါ့ဟုတ်ကဲ့လားအဲကာမဂုဏ်အာယုန်ကြီးနဲ့တွေ့နေပြီမဲ့လို့ဒီခုကအနာဂတ်ပုဂ္ဂိုလ်တို့ဆိုလို့ဒီဘယ်လောက်ပဲအထောလာပြီးညီကြနာစာသိသိနေပြီမဲ့လို့သူတို့မှာတော့လောဘမဖြစ်တော့ဘူးဘယ်လောက်ပဲစိတ်ဆုံးကြမုန်းကြနဲ့တွေ့တွေ့ဒေါသမဖြစ်တော့ဘူးဘာဖြစ်လို့လဲမျိုးပြတ်သွားပြီဟုတ်ကဲ့လားရဟနာများမှာတော့ ကိလေသာတွေအကုန်လုံးကုန်ကုန်သွားတော့ကိလေသာဖြစ်စရာအာယုန်တွေအာယုန်တွေကိုအများနဲ့တွေ့နေမယ်လို့သူတို့မှာကဒီလိုဒီလိုပဲဒီလိုဟုတ်လားလားဒေါသလည်းရှိဒေါသလည်းရှိမောဟလည်းရှိမာနလည်းကုန်သွားဒီလိုဒီလိုပဲကုန်သွားဒါကြောင့်မြင်နေတာရှိတာမြုံညာလေးပဲကြားဥညာလေးကိလေသာမကျင်းတဲ့ပုဂ္ဂိုလ်ကမြုံညာတယ်မဟုတ်ဘူးဟိုဘက်ကဘာလို့လဲကြီးကျော်ပြီးတော့အာချောလိုက်လှလိုက်ဟုတ်တယ်မလားမုံကြပဲစပြီးတော့ဒီလိုမှာအဲ့ဒါကြီးအများကြီးဖြစ်သွားတာဟုတ်တယ်မလားမျိုးမကုန်သေးလို့ဟုတ်တယ်မလားအဲ အရတမနဲ့မလေးစင်းနဲ့တွေ့လိုက်တဲ့အခါကျတော့အဆင့်ဆင့်ကုသတာမျိုးတွေပြတ်သွားပြီဆိုလို့ရှိရင်ခုနကာယစရာသိဆိုးစရာမုန်းစရာနဲ့တွေ့နေတယ်ကာယမှုမုန်းမှုတွေဖြစ်တော့ဟုတ်ကဲ့လားကုသတာမျိုးပြတ်တာနိတိယကုသတာပြတ်တာလည်းခေါ်တော့တယ်အနာနဲ့စိတ်ဆက်အောင်ပြီးကြောက်ရင်းမဆက်ပါတဲ့ဒီအနာနဲ့ဒီစိတ်ဆက်အောင်ပြီးလို့ရှိရင်ကြောက်ဖို့မခက်ပါဘူးဟုတ်တယ်မလားကြောက်ဖို့အရေးဘာမှမခက်ပါဘူးလွယ်တယ်တဲ့ဆိုရမယ် အနာနိစေကြိုက်အောင်ပေကြောက်ရည်မဆက်ပါအဲခဏအကြအလအနုကိလေသာယောဂါတွေကိုရှင်းနိုင်တဲ့ဒီကသမားကြီးရှင်းညာရှင်းတိခါသုံးပါးတနည်းလည်းကိုရှင်းပါခြင်းတရားအဲဒီလည်းကိုရှင်းပါခြင်းတရားကိုရှင်းတဲ့ပေါ်ပေါ်လို့ဒီဝဲကိုပြက်ွက်ရင်ဗါတယ်တော့ဒီဝဲကိုပြက်ွက်ရင်ပမာဒဒီဝဲကိုမပြက်ွက်ရင် ပါဟုတ်တယ်လားအဲ့လိုပြီးပဲလို့ကို့မှာခုနဟိုကိုယောဂဖြစ်တဲ့ပုဂ္ဂိုလ်ဟာဆရာကညွှန်တဲ့ဆေးကိုပုံမှန်ပြီးပဲလို့ကျမကြီးတိုးတက်လာတယ်မလားကျမကြီးတိုးတက်တာပြည်လာပြီဆိုလို့ရှိရင်ဒီနားရင်ရထားရမလားအဲ့ဒါတိုးတက်တိုးတက်အောင်ဆက်ပြီးတော့ပြီးဝဲရတယ်လုံးမလားဖက်ခါတလဲလဲပေါ့လေအလေးအလာကြည့်ပြီးတော့ပြီးဝဲရတယ်ပြီးဝဲရေးမှာမဟုတ်ဘူး စိတ်အားတိုက်တရားဆိုင်နေလို့ရှိရမှာဟုတ်တယ်မလားအဲဒီလိုမှမဟုတ်ဘူးဆိုလို့ရှိရင်တော့ပြက်ကွက်သွားပြီပေါ့ဒီလိုမလားအဲတော့မပြက်ကွက်ရအောင်မလုပ်ရမနဲ့မလုပ်ရမနဲ့ဒီစိတ်ကြီးဝဲလို့သူးသူးခြားခြားကျမကြီးကတိုးတက်လာတယ်ဆိုလို့ရှိရင်တိုးတဲ့တိုးတက်အောင်လုပ်ရမှာမလားဆက်လက်ပြီးတော့လည်းပဲအလေးအလားအများဆုံးလုပ်နေရတယ်ကြောင်းနေတာလည်းဆက်ဆောင်ရမယ်ဟုတ်တယ်မလားခေါင်းနေတာကလည်းပဲအလေးအလားမပြတ်မကွက်ရှိရမယ်ယောဂကြောက်သွားတဲ့အထိ မြစ်ပြတ်သွားတဲ့သူဟာဖြစ်တယ်အားဆိုင်ရအဲလိုအားဆိုင်ဖို့ရတော့ပြက်ွက်လို့ရှိရင်အဲတော့အပမာဒယောဂတော့ပျောက်တော့ပျောက်တယ်ဒါပေမဲ့လည်းတက်တာပြီဆိုပြီးတော့ယောဂကြောင့်ကြီးတဲ့အထိပါလေဆေးဆက်ပြီးတော့မျောရမယ်ဒါဉာဏ်နာထားလို့ရှိရင်ဘာဖြစ်တော့ဘာဖြစ်တော့နောက်ယောဂကြီးပြန်ထလာနိုင်တယ်ဘယ်လိုမလားအခုဟိုတုတ်ကွေးဒေးကြီးတဲ့ယောဂါတို့ဘာလို့ဆိုတာပေါ့လေ ပြောင်းပြီးတဲ့ဆေးကိုပတ်လျောင်စားတဲ့မှာယောဂကြတယ်နော်ပတ်လျောင်မစားဘဲနဲ့ပြင်းဆက်ထားလို့ရှိရင်ယောဂမုကကြားပြီးတော့နောက်ကြားပြအကြောင်းကျုံပြီးဆိုလို့ရှိရင်ဘာဘာခေါ်လဲနှစ်ထပ်ကွမ်းဘာလို့လဲကျုပ်ကွေးတွေနှစ်ထပ်ကွမ်းဘာလို့လဲနမူနီးယားတွေဖတ်ကြတာနောက်ဖြစ်တာဘူးခံရတယ်ဟုတ်ကဲ့လားဆက်ပြီးတော့ဘာလို့ဒီဝဲရတယ်နော်อืมဒီလေတော့ဒီလေရိုးသွားတာပဲဆက်မနေဘူးဆိုလို့ရှိရင်ဒီရိုးသွားတာဒီစိတ်မရတော့ဘူးဟုတ်လား ဒါပဲဆေးပါလေအောင်စားလေးနိုင်စားပြီးစားရမယ်ဆိုဆိုလေးနိုင်ကြည့်စားရချားသွားရင်မှဆေးအနုပင်ကကြားထဲမှာပြတ်သွားတော့နောက်ဆက်လို့မရဘူးဆက်မရှိတော့ဘူးဒီဆေးကတခုနဲ့တခုအချိန်ယူပြီးတော့ဆက်ကမှယောဂါကိုဒီကစားဟုတ်ပါမလားဆက်စားမှုမရှိတော့ဒီဆေးရိုးသွားပြီဒါပဲနောက်ဆေးလည်းကြောင်းတယ်ကြောင်းတော့စားလိတာမကြောင်းဘူးဆိုလို့ရှိရင်လည်းဒီလည်းရိုးသွားပြန်တယ်အဲဒီလိုနဲ့သိပြီးတော့နောက်တော့ဒီရောဒီရောဂါတွေကဘာဖြစ်လဲဆေးရုပ်သွားတော့ နာရစီဖြစ်တယ်နာရစီသိမသိဘူးဟုတ်လားယောဂီနာရစီကလည်းပဲတရားမတွေ့တဲ့လူပြောတာယောဂီနာရစီမပြအောင်ကြိုးစားရတယ်နော်မပြမနှီဝဲညမပွားများပွားများဆိုတာပွားများဆိုတာတိုးတက်အောင်လုပ်တာနော်တိုးတက်အောင်ကိန်းခံရဆိုတာလေ့လာတာအာပမထုတ်အာပမထုတ်အားထုတ် အဲဒီဆွရတာဆိုတာဒီမှာဝိရိယထားတာရှိယောဂကြောက်ရွံ့တဲ့ပုပ္ပံဝိရိယဟုတ်တယ်မလားအဲအာဘမထုနေခဲ့လျင်တဲ့ဒါအသိတွေနေနေရဲ့ဟုတ်တယ်မလားအာဘမထုနေခဲ့လျင်ခုနသီလသမာဓိပညာကျင့်တရားတွေပေါ့လေတကယ်လို့ပန်းနဲ့ရောက်တဲ့အဖြစ်ပဲအနည်းဆုံးတစ်သက်ကိုရတဲ့ဒီအာဘမထုနေခဲ့လို့ရှိရင်ဒါပြည့်တော်တာပြည့်တော်တာလို့ဒီပမာဒတွေဝင်လာပြီအဲအဲ့ဒါတွေမပြတ်သွားဘူးဆိုလို့ရှိရင်တော့အပမာဒတွေခန့်ကျင်လို့တော့ဟုတ်တယ်မလားအဲ့ဒါတွေကြွားမယ် မတိဝဲညာမပွားညာအပမထုနေခဲ့လျင်ပလာတောက်စာယောနေညာသူအားအဲသူအားမေးလျော်ခေါ်ရည်ရင်အဲ့ဒီအကြောင်းများအပမာရကမိဝဲပွားညာအဲလေလာညာ အာပါကျုပ်ကုန်နေတဲ့လျင်ဒီဝဲပွားများလိလာများအာပါကျုပ်ကုန်နေတဲ့လျင်သွားလာလှုပ်ရှားမှတ်နေညာသူအားမမေ့ခေါ်သည်ရင်ဒီဘဝမှာတရားမရခြင်းအကြောင်းတွေပေါ့နော်ခုန ယောဂဖြစ်တဲ့အခါမှာသိစရာကောင်းမှမရှိဘူးဆိုရင်တော့အဲဒီယောဂနဲ့ပဲတွေ့ဖို့ရှိရတာသိစရာတော့ရှိတော့ရှိပါရဲ့ဒါပေမဲ့လို့သိစရာရှင်းကြပြီးတော့ကိုယောဂဖြစ်ပုံအကြောင်းရှင်းမပြဘူးဆိုလို့ရှိရင်လည်းဒါလည်းယောဂမပြောက်နိုင်ရှင်းနေကြဆရာရှင်နေတိုင်းလည်းကိုကပုံမှန်ယောဂကြောက်တဲ့ဒီရှိတဲ့သူပဲရဒါမှယောဂကြောက်တာဒီတမှာဘဝဆက်ဆက်ကသိကောင်းနဲ့မတွေ့သေးလို့ မပြောက်နိုင်သေးပဲနဲ့တစ်ချောင်းချောင်းရှိနေတဲ့ကိလေသာရောဂါတွေပေါ့အနုတ္တိယကိလေသာကသတ္တိခန္ဓာကိလေသာတုတ်တဲ့သမီးပွက်တယ်လို့ယူနေပွက်တယ်လို့ပေါ့တုတ်တဲ့ပွက်ပွက်လာယူနေမဟုတ်တော့ဘူးအဲပါးစပ်ကလည်းပဲတောက်တိတောက်တဲ့ဒီဘောဒီမှာဖြစ်ကုန်လက်ကလည်းပဲရောက်သွားပြီလူမကြီးကြီးတွေဆင့်ပြီးဖြစ်ကုန်တာအဲဒုက္ခတွေရောက်ကုန်တာမျိုးကြီးတွေကမပြတ်သေးတော့ စိတ်ထဲမှာသူ့ပွဲပြီးတော့စိတ်ထဲတင်မထားနိုင်နဲ့ဒါကမှဒီကမှဘယ်ဆုံးရောက်ပြီးတော့ဒုက္ခတွေရောက်တာ။ဒါဒီယောဂါတွေကိရိတာယောဂါတွေအကုန်လုံးမကြောက်မကြောက်နိုင်ဘူးကြောင်တော်မှာအပယ်နဲ့ဆက်တဲ့ကိလေသာတွေအပယ်ဆွဲချတဲ့ကိလေသာတွေကြောင်ကြီးအောင်လုပ်ဖို့ကတော့သိရေးကြည့်တယ်။အစဉ်စဉ်ကြောက်သွားလို့ရှိရင်တော့တိတ်ကောင်းတာပါနောက်ဆုံးဘာမှမရှိတော့လည်းတပူပေါ်ရောက်ပြီးတော့ကိလေသာတွေဘာမှမရှိတော့ဘူးဆိုတော့အကောင်းဆုံးပေါ့ဒါပေမဲ့လည်းအဲ့ဒီလောက်ဆုံးလို့ပေါ့ဘူး။ပယ်ပြီးလို့ရည ပဲဆွဲချတယ်ကိလေသာတွေအဲ့ဒါကိုကုန်သွားဘူးသီလသမာဓိပညာကျင့်တရားတွေကျင့်သုံးပြီးတော့ကိုယ့်ဘဝကိုဆယ်တင်မှုကယ်တင်မှုအနာကြီးပြုတာအဲ့လိုဆယ်တင်ကယ်တင်တဲ့နေရာမှာကောင်းတဲ့အစီအလေးမရောက်တာဘူးတရားတွေမရတာအကြောင်းနဲ့ဆိုပြီးအဲ့ဒီအကြောင်းနဲ့ဆိုတော့ပါပမိတ်တာမိတ်ဆွေတို့ဖြီဝဲခြင်းပရိယပရိဟာမိလောက်ဆောင်တဲ့အချက်လျော့ပါခြင်းပြက်ွက်ခြင်းပဲမချက်ရှိဘူး ပပမိတ်္တတာကတစ်ချက်ကိရိယာပြညာနည်းကတစ်ချက်အဲ့ဒီတစ်ချက်တည်းကပိတ်ပေကိုကိုဆရာအနေတင်ပြီးတော့အကုတ္တခုနဲ့ပြီးဝဲမှုပေါင်းမှုတွေတည်းတရားသူမြာပဲဆိုတော့ဆရာလက်ထက်ကကြည့်ပါလားအဲ့ဒါတတ္တုဟာဒီတတ္တပတိသတ္တဗာဖြစ်နိုင်လောက်တဲ့အခြေအနေပေါ့လေပါရမီကုသိုလ်ပါလာတဲ့ပုဂ္ဂိုလ်ပဲဒါပေမဲ့လို့ဒေဝဒမိတ်ဆွေကိုဆရာအနေနဲ့ပေါင်းပြီးတော့အဲ့ဒီတော့ ပိဋကရကကံကြီးပေါ့အဖတ်တတ်တဲ့ကံကြီးထပ်ပြီးတော့ပြည့်ကျင်လို့မရတော့အောင်လို့ပဲသူပါရမီကုသိုလ်ဟာအဲ့ဒီဘဝမှာလကားသက်တာနောက်ဘဝတော့ကျူးပေးနေတာပါဟုတ်ကလားဒါဘာဖြစ်လို့လဲဘာပမိစ္ဆတာဆိုတဲ့အကြောင်းဟုတ်ကလားသိစီလို့ပေါင်းလို့တဲ့အခုခေတ်လည်းအများကြီးပဲဒီဘက်လိုပုဂ္ဂိုလ်တွေအများကြီးပဲဒိဋ္ဌိတွေအများကြီးပဲဘဝမရှိဘူးအချို့ကျောင်းဆရာတွေပို့ဆိုရုပ်ဝါဒတွေသင်ထားပြီးတော့ စိတ်ဘွားမရှိဘူးကကုသိုလ်မရှိဘူးအကုသိုလ်မရှိဘူးကဆိုတာဟုတ်လားဒါတွေပေါ့ယုတ်ဝါဒတန်လေးတွေလမ်းဆွဲကိုတပည့်တွေပို့နေတယ်ဟုတ်လားတပည့်တွေဆိုတာမျိုးအတပ်ပေးတဲ့ဆရာဆိုတော့ငကောကယူတည်လေးစားပြီးသားဖြစ်နေတယ်ဆရာပြပြောသမျှအကုန်လုံးခါတဲ့ကိုယုံကြည်ပြီးတော့ဒါမှငါတို့ဆရာဆိုပြီးတော့ငါတို့ဆရာကိုဘုရားတဲ့ရှင်ကိုကိုယ်ပဲရှိတယ်ရှိတယ်ဟုတ်ကဲ့လားဘဝမရှိဘူးလို့ဘာလို့ညာတို့လမ်းလွဲပို့တာလေ လောကကြီးအဖြစ်ဆရာကောင်းတို့တပည့်ကြီးအတွက်ပြင်တယ်လို့ဓမ္မအနေအချင်းလည်းအဲ့ဒါမှဆရာကိုပဲကြောက်သွန်းတော့ခံအဲ့ဒါမှလားဟိုခွန်ကြီးတပည့်တယောက်ပါပဲအင်းကစစ်ဘူဘူးဘူဘူးတယောက်ပါဒီသားနှစ်ယောက်သံဝဲကြီးကခဏခဏကြာနေတော့စိတ်ကမတည်ငြိမ်တော့အဲ့ဒါမှဆောင်းကလွတ်လာတဲ့ရုပ်ဝါဒဓမ္မကြီးအပ်ထားတာညာလေးပါလေတိုးတက်ပြီးတော့သံဝဲကြီးအောင်နေတာပဲဆိုပြီးတော့ တကယ်အာကုတခုနဲ့အပ်တာကအဲ့ဒီဆရာကကလေးတွေဒီမှာရေးကြပြအောင်လို့ပညာကြိုးစားအောင်လို့သင်ပေးရမယ်ဆိုတာသူကကံဆိုတာမရှိဘူးကွာကောင်းတာလို့လည်းကောင်းခြင်းမရဘူးကဆိုးတာလို့လည်းဆိုးမရဘူးဘွားဆိုတာမရှိဘူးပေါ့အဲ့ဒါတွေဟောသင်ပေးတာကောင်းစီကမတ်တော့အဲ့ဒါကိုပြန်ပြီးတော့လုပ်ရတာမလို့သိချင်းလို့တော်သေးတယ်ဟုတ်လားအဲ့ဒါဘာပမိတ်တာဟောဆိုးရတဲ့မိတ်ဆွေပဲ အဲဒီဆိုရတဲ့မိတ်ဆွေကိုမိတ်ဆွေဆိုမိတ်ဆွေရုပ်ကိုပြောပြီးတဲ့အတွက်ကုသကအကုသကရှိတယ်ဆိုတဲ့အယူဆလေးတွေကြောက်တယ်နားမလည်လိုက်တော့တော်လေးအချိန်ကြီးကြံပြီးတော့ပြောတယ်အဲတချို့ကလည်းပြောပြီးတော့ပြောပြတယ်ဟိုဒီပါလေဆိုတာလည်းကသိသိတင်လို့မလို့သူတို့မနေနိုင်လို့ယူကြည့်ရပဲဓမ္မယုတ်ကြီးဒါတာရိတကြီးဖြစ်တာဘာသိသိကြံလဲဘာသာသူတို့ယူရဓမ္မဒီတရားတွေကျုပ်တို့ရဖို့မဟုတ်ဘူးဗျာငါတို့ရဖို့မဟုတ်ဘူးလား သာသမီဆိုတာကသာသမီမပေါ်ပြန်လို့ရှိရမှာမသိဘူးလေသူတို့မနေနိုင်တာနဲ့ဘလို့ကအပြင်းကြီးနေရင်းကတော့ဖြစ်ရလာတာပေါ့လေပြည်သူပြည်သူကမဟုတ်ဘူးအဲ့ဒီဖြစ်ကုန်တာသာသမိတ်တာဆိုရတဲ့နေ့ဆိုလေအဲ့ဒီဟာတွေယုံညာအာဟုတခုနဲ့တကယ်မှဟုတ်လားအဲလိုက်နာမိပြီဆိုလို့ရှိရင်တော့အနန္တပြည်သူရှင်မိခင်တွေကိုမိခင်ဖခင်တွေကိုဘာလို့လဲစော်ကားဖို့လည်းမလေးတော့ဘူး သူတို့အကျိုးရှိမယ်သူတို့အုပ်စုအကျိုးရှိမယ်ဆိုလို့ရှိရင်တော့မိဘကျေးဇူးရှင်မိဘနုသလည်းဘာဝင်လေးမလဲသူကဟုတ်တော့မိဘယူတည်လို့လည်းပဲဘာမှအကျိုးမရှိဘူးကုသကအကျိုးမရဘူးဆိုရင်ယူသေးနေလည်းပုံပေါ့အဲ့တော့မိဘကိုမိစေလောက်ပဲသဘောထားပါမယ်လို့ပြောလူကျင်ဝင်လူမပြည့်ရုံညပဲဒါတော့ပဲသဘောထားပါမယ်သူကကိုသူကကိုအဲ့ဒီဆိုလို့ရှင်းဟုတ်လားအဲ့ဒါမျိုးကြီးတက်တက်ပြီးအာဝကူပုံမှန်စီမှာဒါတွေရှိနေတယ်သိကြောက်ကြောက်တော့တာဟုတ်လား လူကြည့်ဝင်ဒီလည်းအကုန်လုံးပြတ်သွားမှာပဲခါတိုင်းအမိကစားပြီးတော့သူ့ဆိုလိုက်တယ်သွားပြီသွားပြီသွားပြီပြုတ်ပြောသူသွားပြီသွားပြီသွားပြီသွားတာဟုတ်လားမရတော့ဆွဲမိလို့ကျင်းတော့နားတယ်အဲဒီပါပမိတ္တအကြောင်းလို့ပြောတယ်တရားလုံးရတယ်ဒီလိုနောက်တစ်ခုကကိရိယာပရိဟာနိဆိုတာပြုတင်တဲ့အချက်စိတ်ကွက်မလုံလောက်တာပြုတင်တဲ့အချက်စိတ်ကွက်တာမလုံလောက်တာဆိုတာကဆရာဘက်ကလည်းမလုံလောက်တာရှိတယ်တပည့်ဘက်ကမလုံလောက်တာလည်းရှိတယ် ဆရာကမလုံလောက်တာတော့အခုလိုတိရသမารိပညာရှင်တရားတွေလက်တွေ့ရှင်းသုံးရှင်းနိုင်အောင်ပေါ့ပြည့်ပြည့်ဝဝလုံကြီးကြိုင်ကြီးနဲ့အတူပေါ့ဟောပြဆရာဆရာဘက်ကဟောပြဖို့တာဝန်ကြီးပြည့်ွယ်သွားလို့ရှိရင်လည်းတပည့်ကရှင်းသုံးကြီးတွေပြီးပါမလားဆရာတရားတွေနေကြပြီးပါမလားတစ်ချက်သုံးချင်းရောက်ရနိုင်တဲ့ကြည့်ပြီးနားမလည်ဘူးဆိုလို့ရှိရင်ပိတ်လန့်တဲ့တာဝန်ကညာနေနဲ့ဖြစ်ပါမလား ။ဒါပရာတရားလည်းမနိုးကြ၊သဘောကညာလည်းမပွားဘူးဆိုလို့ရှိရင်အထုတ်တဲ့အပိုင်းကြီးရောက်ပါမလား။အထုတ်တဲ့အပိုင်းကြီးမရောက်ဘူးဆိုလို့ရှိရင်အထုတ်မှရနိုင်တဲ့တရားတို့ရောရနိုင်မှာမလား။လက်ဆော်သွားပြီတော့။ပြီးတော့တပည့်တရားရနိုင်တဲ့ခြေနေရှိပါလေ။ဟောပြောတဲ့သင်ကြားတဲ့ဆရာဘက်ကပြက်ွက်လို့ရှိရဲ့အဲ့ဒါလည်းတရားသူများဗျာဘူးဗျာဟုတ်လားဆရာလည်းတက်ကသင်္သာရိပုတ္တရာကိုယ်တော်မြတ်ကြီးလေ ဒီပုံနာဘုရားကဒီနေ့ဆိုဖြစ်ခဲ့တဲ့ရင်းနှီးတဲ့မူကားအငိမ့်စားနဲ့ဒီပါလေအငိမ့်စားနဲ့ပုံနာကြီးပြဒီကနေ့ဆက်ဆက်ရှင်းနေတာကြွားပြီးတော့ဒီကမေးရားတွေပါလေဟောတာဟောဖို့ပဲဒီတင်တိုင်းကဒီလိုမျိုးကြီးကအခုလိုမဲ့ခင်စေပါခြင်းတရားတွေခေါ်ရမယ်အစယမဇူတရားတွေကြီးဟောကြတယ်တတ္တဝါတွေပေါ်ငါသနာဘူးတတ္တဝါတွေကျူစီဝါလူလားဘူးသနာဘူးတတ္တဝါတွေ ပြေဝတဲ့ဟာကိုကိုယ်ကဝိတ္တတကုကိုဒီကျွန်တော်တရားတွေကဟောခဲ့ဒီကနေ့ဆက်ဆက်လေးမှာဒီကျွန်တော်တရားအထုတ်တော့ခံရတယ်လောကီခံရတယ်ဒါတော့ဆိုတော်ပြီးဆိုပြီးတော့ရှင်သာရိပုတ္တရာရှင်ကြီးကကျမ်းတယ်ဘုမသေးပြီးတော့ဇမတိရောက်တယ်ဆရာကကြောင်းနေရပြီလေဒါရီကိုရှင်သာရိပုတ္တရာဒါလောက်တော့မဟုတ်ခဲနဲ့ဥပဒနာတရားတွေအခုမဂ္ဂင်ဖြစ်ပါခြင်းတရားတွေဟောလို့ရှိရင်ဒီသနိဂါနိပုံနာကြီးဟာလူ့လူသားနဲ့ပဲသမက်တပူရပြီးတော့ အရိယာအနေနဲ့လည်းဒီဓမ္မဘုံရောက်နေကြရရှိတယ်တဲ့အခုသူတို့ကြီးအနေနဲ့လောကီကံလေးတက်တော့လည်းဒီတက်သွားတာတဲ့ဒီလိုလေးကအပြစ်တင်တယ်ပြစ်တင်တယ်ပြန်တော်တွေကိုပြောပြီးတော့ပြစ်တယ်။နောက်ရှင်သာရိပုတ္တရာရောက်လာတဲ့အခါကျတော့ရှင်သာရိပုတ္တရာဒီပြစ်တင်နေတဲ့ရှင်ကြီးမြတ်စွာဘုရားသင်ပြဆက်ထားတဲ့မြတ်စွာဘုရားကထပ်ပြီးတော့ပြစ်တင်နေတာဖြစ်ပါတယ်။ဒီပုံသားကြီးကိုလည်းဟာလောကီကံတက်တဲ့လောက်သမထတက်တဲ့လောက်မဟုတ်ဘဲနဲ့ဝိပဿနာဉာဏ် လုံးကြီးလောက်ခံပါဘူးလို့ဆက်ခေါ်လို့ရှိရင်လူလူသားနဲ့ပဲသောတာပန်ဖြစ်ပြီးတော့ဒီမှဒီအရိယာနဲ့သက်သာနေတယ်။သင်ကဒီတရားမဟောတဲ့အတွက်ညတ်ပြောင်းညာညာရဲ့နည်းနဲ့တရားဘယ်လိုမဟောတဲ့အတွက်နော်သူလူရှင်ကြီးတော့တော့လိုက်ခေါ်ကြည့်ကိုကြီးလိုက်ခေါ်တယ်။ဇမကြီးရောက်တဲ့အခါကျမှကျေသီသံဘာဝနာတရားတွေကြားနာပြီးတော့အားထုတ်လို့သောတာပန်ဖြစ်တာ။အဲ့ဒီအချိန်ကစပြီးတော့ရှင်သာရိပုတ္တရာဆိုတော်မြတ်ကြီးဟာ တရားဟောတိုင်းတယောက်ပဲဟောဟောနှစ်ယောက်အများပဲဟောဟောသစ္စာလေးပါးပါရာကြီးတဲ့ဒီဒီလုံငန်းအခုတိပ္ပဏလုံငန်းပါရာကြီးနားတယ်ပြည့်ဓမ္မကြီးဒီဘက်ကလိုသွားတာပဲပြည့်ဘက်ကလိုသွားတာဟဲ့ဟုတ်လားမလိုရအောင်ဆိုပြီးတော့ဒီမှာဟောနေရတာအဲဟုတ်ကဲ့လားပြည့်ဘက်ကမလိုရတပည့်ဘက်ကနာကြမှုလိုတာနဲ့လှုပ်ဆောင်မှုလိုတာနှစ်ချက်ရှိတယ်နာကြမှုလိုတာကတော့ဘုရားလက်ထက်ကမြတ်စွာဘုရားတရားဟောနေလို့ ပေးရတဏှိပေးရဆိုတဲ့တရားတရားမြတ်စွာဘုရားထံမှာရောက်လာဒီရောက်တဲ့အခါကျတော့တရားနာရင်မြတ်စွာဘုရားကပုဂ္ဂိုလ်၄မျိုးခွဲခြားသိကြပြီးတော့ဟောနေတော့ကတမျိုးတမျိုးတော့မှာကိစ္စတွေများလို့ကြံပါတော့မယ်ဆိုထပြန်နော်ထပြန်တော့တရားတော်လေးကောင်းကောင်းပေါက်တော့ဘူးတရားတရားလည်းမနှိုးကြဘူးတောင်းရညာလည်းမဖြစ်ပွားဘူးညတော့အတုတဲ့အပိုင်းစီရောက်တယ်မြတ်စွာဘုရားအနည်းကြီးကခုနထသွားတဲ့တရားဟာငါဖျားတရားပြီးဆုံးတဲ့ဒီနာကြလို့ ဒီတစ်ထိုင်တွဲမှာပဲသူအရိယာဖြစ်နေတော့တယ်ဆိုတော့ဖြစ်နေတော့တယ်အခုပြည့်ပြည့်စုံစုံတရားမနာကြတဲ့အတွက်သူ့ဘက်ကဟာသွားလို့ရော့သွားလို့တရားသူမရတာတဲ့နာကြမှုလို့တဲ့တရားသူမရတာပရိယာပရိယာနေဆိုအဲ့ဒါမလားဘုရားရှင်သာရိပုတ္တရာကိုရောမြတ်ကြီးပဲလူတပူကြီးတယောက်ကိုတရားဟောတာဒါတရားဇာလန်းရတာနည်းနည်းကျေတယ်ချုံးပြီးတော့ဟောရမှာပဲအဲ့တော့ရှင်သာရိပုတ္တရာကိုရောမြတ်ကြီးဟောတော့မြတ်ကြီးသူ့ဘက်ကသူ့ဘက်က ပြီးကြီးဆုံးအာမတင်ဘူးဒါငါတို့ဘက်ကညာနေပြီးတော့ဟိုတက်သွားပြီးတော့ဒါကငိမ့်လာနေပါစိုက်တဲ့ဒီအဲ့ဒီဒီအာမတင်ဘူးအထုံလို့လို့အဲ့ဒါမှတရားသိရတယ်ဟုတ်လားတရားသိရတယ်နာကြမှုလို့လို့ရှင်တဲ့တရားသိမရဘူးဒါကတရားမလို့ကြဘူးသဘောကညာမဖြစ်ပွားဘူးဖြစ်ပွားတော့အထုတဲ့ပိုင်းရောက်တော့အဲ့ဒီတဲ့ကူကသာသမရတော့တရားစိုက်လာတော့ သဘောပေါက်နာတော့သရတရားလည်းနှုတ်ကြတယ်သာဝကညာနဲ့ဖြစ်ပွားတယ်အထုတ်တယ်ဒါပေမဲ့လို့အရိယာရှိရောက်တဲ့ဒီအာမတုပဲနဲ့ခုလာမှရထားလို့ရှင်လည်းရသည်မရကြဒါလုတ်ဆောင်မှုလို့လားဟုတ်တယ်မလားတကယ်ပဲကလုတ်ဆောင်မှုလို့သွားတာပေါ့ဒီသမတတိကလူတကူကြီးဟာနှစ်ပေါင်း90တိုင်နဲ့ဒီလာထိုက်တဲ့ပုဂ္ဂိုလ်ကိုကောင်းချက်သတ်တယ်လူကရာလို့ကြရကြတာနောက်အရွယ်ကကျသွားတဲ့ခါကျတော့ပြက်သားကမကောင်းဘူးနဲ့တစ်ချက်တည်းနဲ့ အဲဒေတာထိုက်တဲ့လူကမသေးတော့သူຢာရုချပြီးတော့သူကခံတယ်ຢာရုတက်တဲ့နေ့တယ်အခုຢာရုကတက်တဲ့နေ့ကောင်းကောင်းကိုပေါ့လေဒီလိုရေမိုးသူနန္တာရဲ့အမှုနန္တာရဲ့လိမ့်ကြပြီးတော့ကောင်းကောင်းကိုပါရသပါရသဆိုတာခဏနေသွားမှုနှုတ်ကိုထူးခြားကြပါလို့တိတိကျပြီးတဲ့အဲ့ဒီသာသားကိုသူတို့လည်းຢာရုလက်ရှိဆိုရင်အိန္ဒိယသုံးဆံတဲ့အဲ့ဒါဒီစားကုန်နေရဘူးလားဘာလို့မသိပါဘူးကောင်းမွန်သူကလေးကိုခါတည်းမှာကြိုတိုင်းထားပြီးတော့သူက ပြည့်စိတ်သွားပြီးတော့ရေမှုကနုဒီဘိုးလုံးလောင်းချိုးတာလူတွေနှစ်ပေါင်း50တတ်ထားရတော့ပါပတွေကြီးချိုးလိုက်လို့ဒီကြောက်သွားမယ်ဆိုတော့အစိုးရရှိတာနဲ့ဟိန္ဒူဆိုတော့ဒီလိုပဲဆွဲရှိရှိနေတယ်မုဏတာလေးနဲ့တခါလဲလိမ့်ချပြီးတော့ကျမ်းလာတာဒီသမီးရတနာအတွေ့အကြုံရှင်ထားတာစားဖို့ဒီလာရိဘုရားကုလမြေကြီးကသမဘာကထားပြီးတော့ဒီနေ့ဘုရုကိုချင်းရောက်ရပါမလဲဆိုပြီးကြည့်လိုက်တော့ဒီလူလူကကိုကြည့် ဒီပုဂ္ဂိုလ်ကြီးကမိမိသာမရှိရောက်ဘူးဆိုလို့ရှိရင်တော့တလန်းသွားပဲတလန်းသွားဆိုရင်ပါလေဟမ်တလန်းသွားပဲဆိုတော့သိနေတယ်ကျင်နာတနာပြီးတော့သာဝိရာပြင်းနေလို့သူ့ချိန်မှာဒါတော့တမပြိဿကြီးကလာအသိခံတယ်ဒီမှာလည်းပဲစိတ်စားခြင်းနဲ့တရားတများများဖြစ်နေတော့မလားဗရာတရားမရှိတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ဟာဒီကိုကြီးချုပ်တာမပြောဘူးဟုတ်ကဲ့လားမတရားဘူးဆိုလို့ရှိရင်လည်းရေကြီးခြင်းနဲ့ တော်ဆုံးလောင်းရင်လောင်းလိုက်မှာပေါ့တော်ဆုံးနဲ့မလောင်းဘူးသူကတော်တယ်တရားတရားရှိတယ်လို့ပြောဟာဒီကိုယ်တော်ကြီးဒီမှာအလူအလူလားခံတယ်တခါတခါဒီလိုရှင်မြတ်ကြီးနဲ့တွေ့ရလို့မိမိမှာသူတရားမရှိတော့သူချင်းပြင်တယ်လို့ဒါနကုသိုလ်ဖြစ်ပြီကိုယ်မှာတခါတရားမှာလူပြလေးတွေပါတော့တယ်လို့အထူးကပုဂ္ဂိုလ်မတွေ့တော့ဒါနကုသိုလ်ဖြစ်ပြီဒီနေ့တော့အရှင်ပြလိုက်လို့ချင်းအထူးကပုဂ္ဂိုလ်ကလည်းပဲဒီမှာဒီနာကြွရတာ ငါမှလည်းဒီပြာဘူးဒီမှာအရှင်တင်မမြင်ရတော့ဘူးကြောက်ကြောက်ပါပဲကြောက်ပါပဲဒါဆိုအိမ်နဲ့အယူတူတူပြင့်ပြီးတော့ဒီလာရိပ္ပကကလေးမျိုးကြီးဆုံးကတ်တာခုနကကပါရတဆိုတဲ့ဟာကိုကတ်တာဒီလာရိပ္ပကကလေးမျိုးကြီးကမင်းကြီးချက်ချက်နဲ့ပေါ့ဒီမှာနဲ့ဖုံးပိတ်ပြီးတော့ဘူးကြီးနဲ့ကြည့်နေတာရက်လူတွေပါလို့ခတ်ပေးနေတာအဲတော့သူစားကြည့်နေတဲ့အစာမစားသေးပဲနဲ့ဒီလာရိပ္ပကကလေးမျိုးကြီးဖုံးပိတ်တဲ့ဟာကြီးပြီးတော့ကြီးလက်ကြီးပေါ့လေဒီလည်းကြကြပါ့မယ် ဒီခင်တွေကိုဒီနာရီဘုရားကျူမြေကြီးကရင်းပြီးတော့တကားတဲ့ရက်ခဏချထားခဲ့ပြီးတော့ဒီလှုပ်လက်စဝေယဘုရားခဏချထားခဲ့ပြီးတော့တော့ရရှိရတော့သားပြီးတော့ပြီးတော့သားတယ်ဘုန်းကြီးတွေအလိုက်ရတယ်အလိုက်ကြီးရဲ့ဘုန်းကြီးဆိုလို့ချင်းကိုယ်ကြီးပြီးသေးတာပြီးသေးတာပြည့်ပြင်းပါတော့နာရီဘုရားသိလိုက်ပြီးတော့ဟုတ်ကဲ့လားတော့အကျက်ခရတယ်ဒီကားတွေရဲ့စိတ်နဲ့ဒီကမသိနိုင်လို့သူတို့ချင်းတွေလည်းရှိတယ်ဆိုတော့အကျက်ခတာအကျက်မသိတဲ့ဘုန်းကြီးဆိုလို့ချင်းတော့ အကြည့်ရတော့ပြည့်ပြည့်ပါဘာဒီလာရိပတ္တကုဏမြတ်ကြီးလည်းပဲဆုံးဆုံးပေးပြီးသူကလည်းပဲစားတော့ပြီးပေါ့လေအဲ့ဒါမှဒီလာရိပတ္တကုဏမြတ်ကြီးကတရားဟောတာဒီကားတဲ့အကျိုးတွေလည်းထက်ဟောမှာပေါ့ပြီးတော့ဒီနေ့သာနိပုံနာကြီးကွယ်လွန်ပြီးတဲ့အချိန်ကစားပြီးမြတ်စွာဘုရားအပြစ်တင်လို့တာဝကညာကြီးဖြစ်ပွားပြီးတော့ပေါ့လေတရားခိုးတိုင်းခိုးတိုင်းဒီကလေးပါအခုဒီမှာအဲလုံကြီးလောက်ဟန်နေပါပေါ့အကုန်လုံးပေါ့ဖြစ်ခေါ်တာ ဒါကြီးချက်ဒုက္ခတိသာဆိုတဲ့ပိုက်ခြားတိရနဲ့ဒီပိုက်ခြားတိလို့ရှိရင်တာယာမှုတွေကျင်းပြီးတော့သမုဒယတိကလည်းတဲနေတယ်ဒီခိုက်တာမှာဝိဇ္ဇာဆိုင်တဲ့ကိလေသာတွေငြိမ့်နေတယ်ဆင်းရဲတွေငြိမ့်နေတယ်ခန္ဓာအရိယာမေရဲ့ရှင်ရှင်ပုဗ္ဗဘကမေတ္တိပွားနေတယ်ဒါတွေရင့်ကျက်ပြည့်စုံတာလို့ဒီတကယ်အငိမ့်တာရောက်နေတယ်ဆိုတာကလူသစ္စာတို့ကပြားပြီးဟောနေတယ်ဟာတရားတည်းသိနေတာငါကလည်းပဲငါ90တိုင်းတိုင်းပေါ့လေဒီတန်ထိုက်တဲ့တတ်တော့ အဲရာဇဝတ္တတွေကိုဒီမှာပေါက်ဆက်တာနေတာငါလည်းကျမ်းနဲ့တရားသိကြည့်ငါတရားအဲငါနဲ့ဒီတရားနဲ့မတန်ဘူးပေါ့ငါလောက်လာတဲ့ကုသိုလ်ကြီးအများကြီးပဲဒီလောက်ကုသိုလ်လေးနဲ့ထင်ပြီးပါမလားစတယ်ပေါ့လေမထင်နဲ့ဒီလိုလောက်လာလာပဲသွားရင်လည်းသွားမယ်ပေါ့သူလည်းမတွေ့ရင်လည်းတွေ့မှာပေါ့တရားကသိမွေးပြီးတော့သူ့ဘဝအခြေအနေကအမှန်တရားတော့သူနဲ့မတန်ဘူး လောက်လာခဲ့တဲ့အကုသိုလ်တွေကိုလည်းပြန်ပြီးစဉ်းစားနေတော့သူကစိတ်ကမငြိမ့်တတ်ဘူးတရားကမှသိနေတော့ဘူးဒီမှာတချို့ယောဂီတွေတရားဟောပြောတဲ့ဟာတွေသူဆိုင်ပြီးတော့နာကြမယ်ဆိုအိမ်ရောက်ရောက်ပြီးတော့ဘာလို့မာရီညာတွေကျမ်းနေလို့ဟောတာမလားအဲ့ဒီလိုပဲအဲ့တော့ဘုရားဘာဟောတာလဲဆိုတာမသိဘူးဘာဟောတာလဲဆိုတော့လုံကြီးလုံမှာမသိတော့နောက်နေ့ကျတော့ကိုယ်ကားတွေရှင်းနေတယ်အဲ့ဒါမလားစာကောင်းမရတဲ့တပည့်ဟိုတပည့်ကြားနဲ့မတွေ့ရမှာကြောက်နေတယ်ဘောလေးမလွဲတာလို့လားပြီဆိုလို့ရှိရင်လည်း ကိုနည်းကိုနည်းနဲ့တောင်ကြောမြောက်ပြောဆက်မှမရှိတော့တော့လားအဲ့ဒီလိုသူသက်ကမနာဘူးဆိုအိဗောမရှိဘူးတရားပေါ်မှာစိတ်ကမဝင်စားတော့ဒီနာရီပုဒ်ရာကိုယ်မျိုးကြည့်ရပြီးဘာအကြောင်းနဲ့ပတ်သက်ပြီးတော့စဉ်းစားနေတယ်ဆိုတာရင်းမိတာနဲ့တကားတဲ့တကားတရားပေါ်မှာစိတ်ဝင်စားနေတာတော့တရားတကားလုတ်ဆက်တဲ့လုတ်ရတယ်ပြန်ပြီးတော့စဉ်းစားနေတယ်စိတ်နှလုံးဆန္ဒနေတယ်နောက်တာတွေပြန်ဖြစ်နေတာဒီလိုကြည့်ရတာဟာ

ဒီလိုကျင်တာရေးပြီးတော့ကုလမေကြီးကပြောတာမဟုတ်ဘူးနော်ဒါလက်ွက်လက်ွက်ဒီလက်ွက်ကအထက်ခံတဲ့ပုဂ္ဂိုလ်ဒုက္ခရောက်ဖို့မဟုတ်ဘူးသူ့အခက်တင်တာဒါပြီးတော့လိုအပ်တယ်ဟုတ်လားကိုကျုပ်ကြည့်ပြီးတော့တပည့်သားပုဂ္ဂိုလ်မျက်နှာအောင်လို့ထည့်ခံပြောတော့ဒါမလိုလားဘူးလက်လိုက်တာပဲလက်လိုက်တော့ဟောလဲသူသူအားဆိုတော့ငါလုံးတဲ့အာဟုလို့မဟုတ်ဘူးပြီးရအာဟုလို့ပဲဆိုပြီးမင်းမောဆွဲထားလိုက်တာပေါ့ဟုတ်တယ်မလားကိုလုံးတာမဟုတ်ဘူးအာဟုလို့မဟုတ်ဘူးဆိုတော့သိကြမလို့နေမလားဟမ် ပေါ့တယ်ဒီနဲ့ရှင်းသွားတယ်ဟုတ်လားဒီနေ့မှတခါလေပုံခါလိုက်တာဒီလိုကိုရေးရေးကြည့်တယ်ဒီဟာတော့မလားသိရေးကြည့်တယ်ဒီကဒီလက်ကကလည်းလိုရတယ်ကျေလို့ပြောလိုက်ရင်နိနာမှာရာတင်သူရတတ်တာလည်းအဘုဒ္ဓဆိုတဲ့ဒီလိုနေမလဲသွားစီပါဒီလိုဒီလိုနာရီသွားပြီးသွားပြီးတရားနာလို့လည်းရအောင်တော့တရားနာလို့ရမှာမဟုတ်ဘူးသူတရားနေတယ်တရားလည်းအဘိဓမ္မာမဟုတ်တော့ဘူးဒီလိုမလား အဲ့တော့တင့်အကုသိုလ်ကိုဆိုနိုင်မှမလားဆိုတာတင့်အကုသိုလ်မဟုတ်ဘူးလို့ပြောတာမဟုတ်ဘူးလက်ပုံနဲ့လက်ပုံနဲ့နော်အကျိုးရှိတဲ့လက်ပုံနဲ့သိဖို့တာနော်ဒါကနဲ့ကိုကသူလူအားဆိုတော့သူအကုသိုလ်မဟုတ်ဘူးလို့ကြက်လိုက်တာတစ်ခါတစ်ခါလိုက်တာဒီညာကြတော့သူလာကောင်းတယ်ဟုတ်လားကိုသူတိဟောင်းတို့ပါဝနာနာဆိုတော့ဒုက္ခပဲဒီနေရာမှာကျောင်းထဲမှာကြည့်ရ ကောင်းတဲ့လောက်ကောင်းတဲ့အာရဏာတကယ်ကိုကုသဘာနဲ့တွေ့ထားလိုက်တာနာအကုသို့မဟုတ်ဘူးအကုသို့ဒီမှာပုံထားလိုက်တော့ဒီမှာပြင်းတော့ထားရင်ထဲမှာကောနာအကုသို့အလုံးကြီးရပါလေတော့မလားနောင်တလုံးကြီးရခါတော့လူကလေးကြတယ်ပြင်းတော့တာပဲခါတော့အဲ့တော့ငါတရားတွေဝင်လာတာနားလို့ရတယ်တရားနာရင်းကလည်းဒီအထုတာယုံနာနေတိုင်းခြားပြီးယုံနာကြောင့်ဆိုလို့ယူတယ်ဆင်းရဲဆင်းရဲဥပဒနာများလို့ဒီကလည်းတက်သွားတာအနုလောမခန္တိခေါ်တဲ့ဒီငါတို့ရဲ့ဆံညာပဲအနုလောမခန္တိဆိုတာကဟိုဘက်ပြလိုက်လို့ရှိရင် အဲမဲ့တယ်ပြီးတယ်ဒီနည်းလေးရှိတယ်ဟုတ်လားဘာမှမကြတော့ဘူးအဲ့ဒီလောက်မရှင်သာရိပုတ္တရာကလည်းဒီလောက်ဆိုရင်တော့လောက်ကိုထားတယ်ဆိုတော့ပြန်လာရှင်သာရိပုတ္တရာကလည်းဒီလောက်ရှိတယ်ဖို့ပြန်လာမှအဲခရီးကြမှာပေါ့လေငွားမှုကြီးငွားမကြီးတကောင်ဖို့တာတယ်ဒီကဒီဘဝဝင်ရတယ်ဆိုတာပဲအဲ့ဒါမှသူနှက်ပြီးတော့တိုက်ရောက်ပုံကြီးပြတ်သွားတယ်ကောင်တကယ်လို့ဒါရှင်သာရိပုတ္တရာကြီးမကျဲလိုက်လို့ရှိရင်ဟမ်သလန်းတော့ပေါ့ ဟုတ်ပါတယ်မှန်တယ်မှန်တော့ပါတယ်ကျေလိုက်တာဟုတ်ကဲ့လားအခုတိုင်းပြည်တွေမှာဆိုလို့ရှိရင်ဒီရင်းသားတွေကပေါ့လေအခုကနဲ့ဆန့်ကျင်လို့သူကလိုက်ပြီးတော့အယူဆခံမှာတန်ရုံကိုဝင်ပြီးတော့ခိုးရတယ်တန်ရုံဝင်ဆိုရင်ဘာတတ်နိုင်လဲဘယ်မှာရေးနေနိုင်တော့မလားအဲအာအသုံးပြုလို့ရှိရင်ဒါတော့ရနေရမှာပေါ့လေညီကျတဲ့တိုင်းပြည်တွေဆိုလို့ရှိရင်ဘာလို့တော့နောက်နောက်နောက်ကျရလို့ဒါပဲဝင်ဆိုလိုက်တာပဲ ဒီမရိဒာကုလိုပြန်ပြီးတော့တွေ့ရတော့မှတရားကုလိုတရားတွေပွားတော့တယ်ကုလိုတရားနဲ့ဗာယုံကိုထုတ်ဝင်ရတော့သူစစ်ပေါင်း90ကုလိုနာကြတဲ့အကုသိုလ်တွေကအကျိုးပေးခြင်းရတောင်းနေပေါ်ကြတယ်ဒါမှလည်းသူ့မှာတော့သောတာပန်နဲ့ဖြစ်မှာပါဘူးအထုတ်မှုလိုတဲ့အတွက်သောတာပန်ဖြစ်မှာနာကြမှုမလိုရအောင်တရားနာရတယ်တကယ်အထုတ်တကယ်အထုတ်နေတဲ့ကသူ့ရည်ကြည့်ရပြေဝတဲ့ဒီအထုတ်ရမယ် ဟုတ်လားမလားနာကြမှုလိုလဲတရားမရနာကြမှုတော့မလိုဘူးပြီးပြီးွားတော့နာကြတယ်ဒါဆိုအထုံမှုလိုလို့ရှင်မရဘူးဟုတ်လားတတိယပရိဟာနိဆိုတတိယပရိဟာနိကဆရာဘက်ကဟောပြောမှုလိုတာတပည့်ဘက်ကနာကြမှုအထုံမှုလိုတာပဲပြစ်ပတ်အဲ့ဒီအကြောင်းကြောင့်လည်းပဲတရားဓုမြာကိုဖြစ်တတ်တယ်ပြီးတော့တရားဓုမြာကြီးအကြောင်းမနစ်သက်ရှိပါဘူးနစ်သက်တယ်ပါပမိတ်္တကမိတ်ခုတို့ကိုဆရာအနေနဲ့ဟုတ်တယ် ကိုယ်ကိုယ်ချင်းဒီကကိုယ်ကိုယ်ချင်းတစ်ချက်နဲ့အရိယပရိဟာနိမဟုတ်ဘူးပြက်ကွက်ပြက်ကွက်မှုရတစ်ချက်ပြက်ကွက်မှုကပါလေဆရာဘက်ကပြက်ကွက်မှုဘယ်ဘက်ကပြက်ကွက်မမျိုးရတယ်နော်အဲ့ဒီအကြောင်းနဲ့ချက်ရှိလို့ရှိရင်အဲ့ဒီပုဂ္ဂိုလ်အဲ့ဒီဘုရားတရားမရဟုတ်ကဲ့လားဒီစုစုကြည့်ရတာသူကလေးကိုတရားကြခြင်းအကြောင်းကိုပို့မှာပြည့်စုံကြတယ်လားဆရာဟုတ်လားဟုတ်ပါရဲ့အဲ့ဒီလိုဒါရောက်တဲ့ကြောင့်ဒီလိုကို မာရအပမာရတွဲကြံပြီးတော့ရှင်းပြတဲ့ဓမ္မဒေသနာယေဒီကနာကမာတဓမ္မတော်နာကုတ္တကသေနာယုဆွမ်းအောင်လို့ကတရားနာပြုတော့ရုပ်ကြီးတော်ကောင်းနေပြီ။ဒါကရှင်းပြတဲ့အတိုင်းပမာရဆိုတဲ့ပြည့်စုံမှုတွေအတတ်နိုင်ဆုံးတောင်းရှားပြီးတော့ပမာရဖြစ်เสียရဲ့တောင်းခြင်းတဲ့အချက်တွေကိုတောင်းရှားခြင်းဖြင့်အကြောင်းရှားနိုင်လို့ပြည့်စုံတဲ့ပမာရကိုသိရှားပြီးတော့တောင်းရှားခြင်းတဲ့အချက်တွေတောင်းရှားဆောင်ပွားခြင်းတဲ့အချက်တွေကိုဆောင်ပွားဖို့ရန်အတွက်မပြတ်မကဲတဲ့ဥပမာကတရား ကျွေးဝစွာပွားပြီးတော့ဥပဒနာဉာဏ်ရှင်အရှင်တိုင်းတဲ့ကယုံနာနာပါတိသင်္ညာစိတ္တနဲ့ကိုယ်ဆက်ရမြတ်မြတ်ပြုနိုင်ကြပါစေ။